ယေရှုရှင်မဟာဗောဓိမြန်ဆရာတော်ဘုရားကြီးတတ္တလူသာသနာပြုစခန်း၌31ရက်5လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်ဟင်အပြေလို့မနက်ကရင်တတော်ဟင်အခုတတော်လာကြပြန်မလားဟင်ဘာလို့မလို့တော့ဟင်ဟောမရောက်သေးရင်သွားနေရင်အဝေးကြီးပြောင်းငရဲပြီလေရောက်ပူချင်မှရောက်ဘူးဟင်ဟင်အဲမရောက်ဘူးလေသွားရင်ငရဲပြီလေရောက်သွားမှာလားဟုတ်ပါဗျာ မရောက်ဘူးလို့လာပြောလို့ပြောရတာဟင်ဟင်အဲတို့တွေလည်းတို့အလုပ်တွေရှိသေးတယ်ဗျတို့အလုပ်တွေရှိရကအဲတရားနာခြင်းနဲ့ဆိုလို့တို့ကလာဟောနေရတာဗျဟင်ဘယ်နဲ့တော့တို့ပဲရင်ခင်ဗျနာမလားကြားယုံမလားနာမပါဗျဟုတ်ကလားဘယ်လိုနာမတော့ဗျတွေ့အောင်နာမပါဟုတ်ကလားဗျဟင်ဘယ်လောက်ဆွဲမှာတော့ချင်းအင်းနဲ့ညာဖြစ်ထားတော့ဆွဲပါမလားဟင် အင်းချင်းအင်းကမခံနိုင်များပြောရင်ပဲပြောမေ့တော့မမေ့ပါဘူးဟင်အင်းမမေ့ယုံနေမလားသူကဒီမင်းကဒီလိုပြောရင်မင်းပြောသလိုမဟုတ်အောင်ဆိုငါအရွက်တိုက်ပြီးလို့မကွာဆိုအဲ့လိုဟုတ်မလုပ်ဘူးလားလုပ်ပါပါဗျာကိုကသူပြောသလိုမဖြစ်အောင်အရွက်တိုက်ပြီးလို့မလားမဟုတ်ပါဘူးဗျာလို့လားဟုတ်ပါလားဟုတ်ပါဗျာဟင်ဟင်သူကဟိုလာလို့ရှိရင်ဘသူလာလားอืมဘာတော့ဟိုလောဘမကောင်းကြောင့်နင်းတို့ပေါင်းနေတဲ့လောဘကြောင့်နင်းတို့ဒုက္ခရောက်နေတာဟင်နင်းတို့လောဘ ကြောင့်နင်တို့ပြက်နေတာတို့ဒီလိုပဲပြောလို့ထားတယ်မှန်ပါဗျာနားလားမနာရပါဘူးဟောဗျာဘယ်မှနာလို့တော့ဗျာဟင်ဟင်နင်တို့ဒေါသနဲ့ပေါင်းနေလို့နင်တို့ဒုက္ခရောက်နေတာဟင်မှန်ပါဗျာဟင်အဲ့တော့နင်တို့ဒီဒေါသနဲ့ပေါင်းနေသမျှဘယ်တော့မှချမ်းသာမှာမဟုတ်ဘူးဒီလိုပဲပြောတာတယ်မှန်ပါဗျာနားလားမနာကြပါဘူးဟောဗျာဟင်ပြောတော့နာမလို့လာတာသို့ဟင်ဟင်ဘုန်းကြီးကြောင်းသွားလဲ ဟိုတန်ဃာတော်အားလုံးကဒီလိုပဲတို့ဆိုလို့လိုက်တာမဟုတ်ဘူးလားမှန်ပါဗျာအိမ်ပင်တော့ဒီတိုင်းပါပဲဟင်ဒီတိုင်းပါကဲလမ်းပင်တော့ဒီတိုင်းပါပဲဘယ်နည်းအားတွေ့တွေ့တန်ဃာတော်တွေကခင်ဗျားတို့ပေါင်းနေတာမကောင်းနေနဲ့ပေါင်းလို့ခင်ဗျားတို့ဒုက္ခရောက်နေတာဒါဆိုလို့တာမဟုတ်လားမှန်ပါဗျာနားလားနားကြပါအပြောမနာဆိုမနာဟုတ်ဗျာဘယ်တော့မှလည်းပြောနာဆိုနာမှလည်းဟုတ်ဘူးမှန်ပါဗျဟင်ဟင်မှန်ပါဟင်တို့ဟိုအထုံးဖိန်ကြီးတို့ရှိနေတယ်ထင်တယ် အေးမာသိဆရာတော်ဘုရားကြီးလည်းအသက်ရှိတော့တတိတွေလိုက်ပြောတာတယ်မှန်ပြောရတယ်နားလားမနာရဘူးဆရာတော်ဘုရားကြီးလားလံလဲသေးတယ်တို့တော့ဖြုတ်မောင်းဟုတ်တယ်အေးပြောတယ်ပဲတာလံလဲသေးတယ်တို့တော့ဖြုတ်မှုရမှန်ပါအေးတို့တို့နားတင်တင်နဲ့ဝေဘူးဆရာတော်ဘုရားကြီးလည်းတို့ပါတော့တို့ဥပိ္ပေပြောတာတော့1305ခုနှစ်ကတည်းကရဟန်းကိစ္စပြီးသွားတာမှန်ပါဟင်မှန်ပါအဲ့ဒီက39ခုနှစ်တောင်တင်တယ်မှန်ပါဗျာဟင်မှန်ပါအဲ့တော့ဘယ်တော့ကြာတော့ဟဲ့ 35နှစ်လောက်ကြာမှာဖြစ်တယ်ဟင်35နှစ်လောက်အဲ့ဒါဘယ်ကပင်ပင်ပင်နဲ့နေရာလိုက်ဒီလိုပဲပြောနေထိုးနေတာနားကြလားဟင်နားကြပါဘူးဟုတ်ကဲ့ဥဒုံပဲရောဘယ်နှခါကိုပြောခံရတော့မရင်းပါဘူးနားလားခင်ဗျနားပါဘူးဟင်မနာပါဘူးဟောဗျာဝေဦးတရားတော်ဘုရားကြီးဒါတက်လက်လမ်းသိတယ်မှန်ပါဗျာနားပါမနာပါဘူးခုမာဒီတရားတော်ဘုရားငါပြောလို့တော့မောပြီကွာမတတ်နိုင်တော့ဘူးဒီကောင်းလေးဖက်ပြောဆိုတော့ဝိရဒပတိထားပြခဲ့ မနာဘုရားပရိယလာပြီးပြောတာပဲမဟုတ်လားတနေ့ဘယ်နှခါလာပြောတော့တနေ့တစ်ခါပါဗျာနားလားမနာတော့ဘုရားပရိယပဲလံလဲပေးမယ်တမန်ဟင်တို့ရတယ်တော့နာမှာလဲဟုတ်ပါဘူးဟင်ဘယ်နဲ့တော့ဘယ်တော့နာကြမှာတော့ဟင်ဟင်ဗျာချင်းနာကြရမှာပါဗျာဟုတ်ပါမယ်ဗျာဟင်တမန်ဟင်နာကြရမှာပါဗျာသူစာကြတော့ဘာတော့ဟိုညီတော်အာနန္ဒာကသူကဖျားရှင် ဟောသမျှတရားတွေကိုအကုန်သိရတာသူကိုယ်ကိုယ်ရဟောလဲသူ့လားပြောငါကွာဘသူ့ကိုဘယ်ချိန်ဘယ်နေရာမှာဘယ်လိုဟောခဲ့ပြောခဲ့တယ်မှန်ပါဟင်အဲ့ဒါညီတော်အနန္ဒာအကုန်မှတ်မိတယ်ဟောသမျှတရားတွေလေမှန်ပါဟင်ဓမ္မခန္ဓာဘောချစ်ပေါင်းလေးတော့သူရောသာရဆိုတာဘုရားရှင်ဖီကဟို6000နဲ့2000ရတယ်လို့ဆိုတယ်မှန်ပါ2000 2000ကအဲ့ဒီကျမပါရိပုတ္တရာတို့ဘသူတို့အဲ့လိုပတိကြီးစီရရတယ်လို့ဆိုတယ်7000 4000ပါလေဟင် အဲ့ဒါတွေကိုသူ့တန်းကြားလိုက်ရတယ်ကြားတယ်ဆိုနားရပြောတာနားရတခြားကြားတာတခြားတယ်နေဥပလက်ခိတံမှတ်လိုက်ရဒါတော့နားရတယ်နေဟင်ဥပဒါရီတံဆောင်လိုက်ရတယ်ဆောင်တယ်ဆိုအဲ့ဒီတိုင်းကောင်းတဲ့ထပေါ်တာပြောတာဟင်ဟင်အဲ့တော့သူကကြားလဲကြားတယ်တဲ့နားလဲနားတယ်တဲ့အဲ့ဒီတိုင်းလဲကိုရိကောင်းတဲ့ပေါ်တယ်တဲ့ဟင်အဲ့ဖရာဟောတဲ့စကားတစ်လုံးကိုသူက၃မျိုး၃မျိုးလုပ်တယ်ဟဲ့ ကြားတယ်ကြားတယ်နားလဲနားတယ်ဟင်နားတဲ့အတိုင်းပဲပြန်ပြီးတော့သူပြောသလိုမဖြစ်အောင်ဟင်သူပြော သူပြောနေတဲ့လက်ညှိုးထိုးပြနေတဲ့တဏှာကလွတ်အောင်ဒေါသကလွတ်အောင်မာနကလွတ်အောင်ကိလေသာကလွတ်အောင်ဒီလိုမဟုတ်ဘူးလားအဲ့လိုတော့သူလွတ်ပြသွားတယ်တဲ့ဟင်သုံးမျိုးသုံးမျိုးလုပ်တယ်ကွဖရာစကားတစ်ခုတို့ပါဟောဘယ်နှမျိုးတော့လုပ်တော့နှမျိုးပါဗျာနာယုံနာတာပါဟုတ်ပါနဲ့မှန်ပါကြာယုံကြာတာနေမှာပါကြာယုံကြာတာပါဗျာဟင်နားတဲ့နေရာကိုဒုတိယအဆင့် မရောက်သေးပါဘူးဗျာမရောက်သေးပါဘူးဗျာဟင်အဲ့တော့တို့ကြားလဲကြားကြားပြီးရင်လဲနာပါဦးတမန်ဗျာဟင်တမန်မှတ်ထားမယ်မှန်ပါဗျာအစွဲအမြဲမှန်ပါဟင်မှတ်ထားပြီးဥပဒါရိတံဆောင်းလိုက်ဦးမှန်ပါဆောင်းသွားအကောင်ထဲပေါ်မှာပြောတာဗျာမှန်ပါဟင်ဒီလိုလို့ဆိုလို့လိုက်ကိုလိုလို့ဆိုလို့လိုက်ဟုတ်ကလားဟင်မှန်ပါအဲ့ဒါမှတို့လဲခေါ်ရချုံနာမှာပေါ့ တို့ငေါဟာကျုံနာမှာပေါ့မှန်ပါတို့ပိဋကဒီလေလာတာတာနင်းနင်းလေးရလာကြတာမဟုတ်ဖ ೇನೆ ဟိုကြီးရလာကြတာပါဟင်အဲ့တော့လာဟာကျုံနာမှာပေါ့နာဟာကျုံနာမှာပေါ့ဗျာမှန်ပါဟုတ်ကလားဟိမှန်ပါဘယ်လိုတို့ဘူးတို့ပြောတော့တို့စီရောလာပြောငုတ်တူစီထိုင်နေဟင်ဘူဒီကြီးတွေရှိကြစကားပြောနေရတယ်လို့ပဲဟုတ်ပြီဟင်ဟင်ဟင်ဘူဒီကြီးတွေရှိကြစကားပြောနေရတယ်အဲ့တော့တို့တရားဘက်ကလွယ်လွယ်လေးရဲ့ခက်တာတို့ဘက်ကခက်တာမှန်ပါဟုတ်ကလားမှန်ပါ တရားဘက်ကတကယ်လွယ်လွယ်လေးဟင်ခက်နေတာတို့ဘက်ကခက်တာမှန်ပါပါဟင်ပါခက်တော့တရားကိုတရားမှမသိတာနမတိခက်ပဲမှန်ပါပါဟုတ်ကလားမှန်ပါပါအဲ့တော့ဖို့တရားကိုတရားမှမသိရင်တရားနဲ့တွေ့တော့ဘယ်လိုလုပ်မသိပါဘူးသိဘူးဟင်မသိသူ့ကိုလက်မခံဘူးတရားကအဲမျက်စိကကြည့်လိုက်လေတရားရှိဟင် နာကနေဝင်လာတဲ့တရားရှိတယ်နှာခေါင်းကလည်းရှိတယ်ပါးစပ်ကလည်းရှိတယ်ရှားကလည်းရှိတယ်ကိုယ်ကလည်းရှိတယ်ဟုတ်ကဲ့တရားကတရားရှိတယ်ဗျတရားကိုသူကတရားမှမသိတာဟုတ်ကလားတရားဆိုတာသဘောလေးကိုပြောတာတတ္တိလေးကိုပြောတာဟင်သဘောတတ္တိလေးငရုတ်သီးမှာဟောငရုတ်သီးရဲ့သဘောတတ္တိလေးမရှိဘူးလားရှိပါတယ်အဲ့တော့ငရုတ်သီးဆိုင်ကငရုတ်သီးရဲ့သဘောတတ္တိလေးပြီးတာအဲ့ဒါတရားပြီးတာခဲရင်လားဟင်မခဲပါဘူးဟင်မခဲပါဘူးငရုတ်သီးကမစားဖို့သူရှိသလား သိပါဘူးဘယ်နှခါရှိလို့ငရုပ်သီးစားခဲ့တာသိတယ်ပါဘူးဗျာသိပလားငရုပ်သီးတရားမသိသေးပါဘူးဗျာဟင်အဲ့ဒါတရားမရှိလို့မသိတာလားဟင်ဒုဗကတရားတရားမှမသိလို့မသိတာလားတရားတရားမှမသိလို့မသိတာပါဟုတ်ကလားဟဲ့တရားဘက်ကရှိတယ်ပြနေတယ်သိပါပါဗျာငရုပ်သီးလည်းသူတတ္တိသူပြနေတာမှန်ပါဗျာဟင်တညက်သားတော့ ချိုးပါတယ်ဗျာအဲထင်ရကလည်းသူချိုးတဲ့တတိကြနေမှာပဲဟုတ်ဗျာထင်ရဆိုင်ရင်ထင်ရရဲ့သဘောတတိပေါ့ကွယ်အဲ့တော့လူလူချင်းလည်းဒီလိုပဲသူသဘောသူတတိရှိတာပဲဟင်ကျန်တဲ့တက်ရှိတဲ့မဲ့တွေရောသူသဘောသူတတိသူပြနေတာပဲဟုတ်ကလားအဲ့ဒါတရားမှန်ပါဗျာဟင်မှန်ပါစာအုပ်ကြားမှာတရားမရှိဘူးမှန်ပါစာအုပ်ကြားကမှတ်တမ်းနေဟင်မှန်ပါတူအခုခေတ်လည်းရှိကြပါလိမ့်မယ် ဆိုင်ရာဆိုင်ရာတွေကသူ့ဆိုင်ရာဆိုင်ရာလေးသူတေသနာပြုတာလေမှန်ပါဗျာဟင်အဲဒါခကမှာသူတေသနာပြုသူတေသနာပြုပြီးရလာတဲ့အဖြေမှတ်တမ်းလေးတွေရေးရေးထားခဲ့မှန်ပါဗျာဟင်အဲဒီတိုင်းဖရာရှင်နဲ့သူကိုယ်တိုင်ထိုးထွင်းသူတေသနာပြုပြုပြီးအဲဘယ်ဟာကိုသူတေသနာပြုပြုငါဆိုတာရှိသလားကိုယ်ဘက်ကသူ့ဘက်ကနေတွေ့နေတဲ့ယာတုပေါ့မြဲသလားကောင်းလားပိုင်လားဒါသူတေသနာပြုတာတဲ့မှန်ပါဗျာဟင်မှန်ပါဗျာဟင်ခြူတာလေးတစ်ခုတွေ့ရင်ပေါ့မြဲသလားကောင်းသလား ပိုင်မလားဒါပဲဒီနေ့မှန်ပါပါစတာလေးတစ်ခုတူတော့ငြဲသလားကောင်းမလားပိုင်မလားဒါသူတေသနာပြုတာမှန်ပါဗျအဲ့ဒီဟာတွေသူတေသနာပြုလို့ဒီသဘောတွေဘယ်ဟာပြုလိုက်ပြုလိုက်ဟိုသူ့ရှုွက်ထဲမှာပဲစာရိမတ္တကစနေတာလေဟင်ကြောက်သွားတာဟင်ရွေပြောက်ပြောက်ရိတ်ပြောက်ပြောက်ဘိုးပြောက်ပြောက်ကြောက်မှာပဲဟုတ်ကလားအဲ့လိုကြောက်သွားတာသိနေလို့ရှိရင်ဘယ်လိုမြဲတယ်မမြဲဘူးဘယ်သူမေးစရာလို့တည်းမလိုပါဘူးဗျဟင် ငရုတ်သီးဖြတ်ထားခဲ့လို့ရှာလည်းပြတ်နေရတဲ့မှန်ပါဗျာဟင်ငရုတ်သီးအပူတိုက်တိုက်တော့ရှာဆွဆွကုန်ပြတ်တယ်ဟဲ့ဟင်တို့မှန်အားကောင်းနေတဲ့ယောဂီတယောက်ဟာလေလေးတိုးတာလေးတခုမျက်တောင်ကိုတစ်ခါလာပြီးတော့ထိတာမျက်လုံးမှတစ်ဆင်ခန္ဓာကိုယ်တစ်ခုခုံလုံးဟာသိနေလုံးကြမ်းကြမ်းွက်ပြတ်တယ်မှန်ပါဗျာဟင်မှန်ပါဗျာတို့ပါတော့စက္ကန့်တစ်ချက်ကိုယုတ်ကတိ6000 ပြတ်သွားတဲ့အချိန်ပေါ့လေနံကလေးတသိန်းဒီလိုပြောတာထင်တယ်ဒါကဘုရားရှင်ရဲ့တန်ဖိုးတန်ဉာဏ်တော်နဲ့မို့ခွဲချမ်းပြီးတော့ဝေဖန်ပြနေတာတို့လူဘင်းပြောပြောရင်တော့တဲပုံကြီးတပုံပေါ့တဲတောင်လောင်းလိုက်သလိုပဲမှန်ပါပါဟင်စဘာပုံတပုံပေါ့စဘာတောင်လောင်းလိုက်သလိုဘယ်နှလုံးမွေးလို့မသိဘူးကြာပါတော့ရှင်းနေတယ်ထင်တယ်မှန်ပါပါဘယ်နှလုံးတော့ရေတွက်လို့ရလားမရပါဘူးအလုံးတော့ရေတွက်လို့မရဘူးလုံးကြတာတော့ကြားနိုင်မယ်မှန်ပါဟင်မှန်ပါဟင်အဲ့လောက်ပြက်နေတာဟဲ့မှန်ပါဗျာဟင်မှန်ပါ ဟင်ဒီလိုဆိုရင်အဲ့လိုပြက်နေလို့မမြဲဘူးလို့ပြီးလို့ရှိရင်ဟင်မိခင်ရဲ့အဖေဘသူတို့ထုံးပေလို့ပြောတာပါဗျာဟုတ်ထုံးပေရဲ့သူရောဘသူတို့မိခင်လည်းပြောတာပါဗျာရှိလားမိခင်ခင်ဗျားသမီးရှိသေးလားမရှိပါဘူးဗျာဟုတ်ဗျာတောက်သွားခင်ပြီးပြီးလို့ရှိပေါက်သွားပြီရွှေဝူရှင်မလွယ်ပြီလားဟင်ဘယ်လိုဟင်ခင်ဗျားကြောက်ကြောင်ရင်းလားခင်ဗျာ ဟေးဖို့သူမိခိုင်ကိုရွှေဘုံမှာမဟုတ်ဘူးလားရှိပါရဲ့အဖို့ပြီးလားရှိပါရဲ့ရှိမှန်းပြီလားရှိပါရဲ့ရှိလားရှိပါရဲ့ခင်ဗျကျုပ်လာနေပြောင်းလဲနေတာခင်ဗျဟင်ဟင်ဟင်ခင်ဗျပြောင်းလဲနေတာတိုင်ကမိခိုင်ကနေပြီးတော့လာပြီးအဖေးဆိုရင်ဘယ်လိုလုပ်ထူလိုက်ပါပါခင်ဗျသမီးမမဟုတ်ဘဲနဲ့ခင်ဗျပဲခင်ဗျသမီးမဟုတ်ဘူးဆိုဟင်ဟင် ဟေးဘယ်မလို့တို့ဖခင်ကမမြဲဘူးပြောတယ်တို့မြဲနေတယ်မှန်ပါဗျာဟေးဒီမိခိုင်ကိုတတိပေးလိုက်တဲ့ဖခင်စိတ်ဖခင်ရဲ့ရုပ်ပြီးအဲ့ဒီတစ်စက္ကန့်တွင်ပါသွားပြီခုရှိနေတာကအဲ့ဒီမိခိုင်ရဲ့အဖေနဲ့ချွတ်တူတဲ့နောင်နောင်နောင်ရုပ်ပြီးစားထုတ်ဝင်လာတာပဲရှိဟင်အဲ့ဒီမိခိုင်ပေးတော့ကအရွယ်လည်းမဟုတ်တော့မိခိုင်ပေးတော့ကရုပ်လည်းဟုတ်တော့ဒီလိုပဲမိမိတတိပေးလိုက်တဲ့မိခိုင်ကြီး အဲ့ဒီနေရာမှာပဲပွဲချင်းတည်တာနောက်ဟာကမိမိသမီးမိခင်နဲ့ချွတ်ဆွတ်တူတဲ့ရုပ်ဆင်းဆင်းတွေနောက်ထပ်တိုးလာတာမဟုတ်လားဟင်သူ့ကံကြောင့်တိုးတာလည်းရှိတယ်သူ့စိတ်ကြောင့်တိုးတာလည်းရှိတယ်အပြင်ဥရုကြောင့်တိုးတာလည်းရှိတယ်သုံးနေတဲ့အဟာရကြောင့်တိုးတာလည်းရှိတယ်ဟင်အဲ့တော့ခံရဲ့အရှင်ဥရုရဲ့အရှင်သိရဲ့အရှင်အာဟာရရဲ့အရှင်အဲ့ဒီအရှင်တတ္တိရဲ့ဟိုတိုးလာတာပဲရှိတယ်မှန်ပါပါတူမွေးလိုက်တဲ့သမီးတော့မရှိတာမှန်မယ်ဟင်အင်းသူ့မွေးပြလိုက်တဲ့ဖက်အေးမအေးလည်းမရှိတာမှန်မယ် ဟင်ဒါကတို့တကယ်အားထုတ်နေမှဒါသိနိုင်တာပဲမသိလို့ရှိရင်တော့ဘယ်နဲ့ဟုတ်တင်ဝေကြီးရှိသေးလားမရှိပါဘူးမရှိပါဘူးလိမ့်ညာမင်းဖို့ပါရိုးဖို့ပါလိမ့်တာတယ်လို့ဒါတော့ဟင်တင်ဝေတိုင်းဟိုအမင်္ဂလာတရင်အဖေပြောရမလားဆိုတော့ဟင် တင်ငွေမရှိတော့ဘူးဆိုကျုပ်အမင်္ဂလာသတင်းပြောရမလားလို့တင်ငွေကြီးရရန်လုပ်ပြီးမထင်နဲ့မှန်ပါဗျာဘယ်လိုတော့မှန်ပါဗျာဟင်အဲ့ဒါကိုယ်တိုင်မြင်ရမှာကွအဲ့ဒါသူတေသနာပြောတာပါမှန်ပါဗျာဟင်အဲ့ဒါသူတေသနာပြုတ်ချင်တာအဲ့လိုသူတေသနာပြုတ်ပြီးလို့ဘယ်ရာဝတ္ထုမဆိုမျက်စိရှုနေစဉ်အတွင်းပေါ့ကိုရှုလို့တဲ့အရာဝတ္ထုရှုနေစဉ်အတွင်းကိုလျှက်တစ်ပြည့်အတွင်းကိုချုပ်သွားလိုက် အတိပြန်ပေါ်လာလိုက်အရှိရာချုပ်သွားလိုက်အတိပြန်ပေါ်လာလိုက်အဲ့ဒါကိုမြင်နေအောင်ဟင် ကြည်ကြည်လို့သိတာကိုဟိုမှာသုတေသနာပြုထားတာသုတေသနာပြုချက်အတိုင်းမှတ်တမ်းတင်ထားတာဟောထားတာပေါ်ထားတာလေလေဟုတ်ကလားဟဲ့အဲ့တော့တို့စာအုပ်ထဲဟာကမှတ်တမ်းပါတို့တနေ့တနေ့ကိုအာယုံခံစားနေကြတာတွေကအဲ့ဒါတရားတွေကြီးတယ်ပဲအဲ့တော့ဒုဗကခက်တာတရားကိုတရားမှမသိတာနာမတိခက်တာပဲဟင်အဲ့တော့တရားနဲ့တွေ့ရင်ပဲဘယ်လိုလုပ်ပြီးတော့တို့သိတော့မလို့ဟင်သိနိုင်တော့ဘူးညာ ဟိုတို့ရန်ကုန်မှာနေတော့ကရက်ွက်တဲ့တခိုးဝင်မနေ့သုံးနိုင်လောက်ကိုအိမ်တအိမ်ကိုဝင်ခိုးမှန်ပါအဲ့တော့အဲ့ဒီအိမ်ကခိုးကခိုးတော့နိုးတာပေါ့မှန်ပါနိုးတော့ထားတော့တခိုးတခိုးអော်တာပေါ့တို့တရားပွဲလုံးလိုက်တာဒီသာခွဲမြောက်ပိုင်းကအဲ့တခိုးကဟိုတို့16ရက်ွက်ကနေပြီးတော့ဇောတိကလမ်းအတိုင်းသွားပြည့်အဲ့ဇောတိကလမ်းရောက်တော့သူကလွယ်အိတ်ကလေးနဲ့မိတဲ့အောက်ကအိမ်လေးမပြတ်သွားတာ တို့နောက်ကလည်းရတယ်တို့ကတခိုးမှမသိတာတခိုးတခိုးတို့ကထားလိုက်လိုက်ကြရတာအဲဟာတခိုးမှလည်းမသိဘူးအဲ့တော့တခိုးတခိုးနဲ့တော့အဲ့ဒီလူသွားတွေ့တာပေါ့သူကလည်းအလုတ်ဆင်းတဲ့ပုံလေးညာဟင်အဲ့တော့တခိုးပဲသွားတော့သူမေးတော့ဟုတ်ပဲဟုတ်ပဲသွားတော့တို့လိုက်လိုက်ကြတော့ဟုတ်ပဲဟုတ်ပဲရောက်လို့ဆိုတို့မိပါမလားတခိုးမိပါဘူးအခုပေါ့လည်းမိနေပါဘူးညာဟင်အဲ့ဒါတခိုးတခိုးမှမသိဘဲနဲ့လိုက်နေလို့မဟုတ်လားမှန်ပါဗျာခုလည်းတို့တရားတရားမှမသိဘဲနဲ့မသိရပါဘူးဟင်မှန်ပါဗျာ ဟင်ဟိုဒေါတာဘာဖြစ်ကြည့်သူဘယ်တယောက်ရှိအောင်လည်းညှိုးထောင်းအကုန်ထောင်းမှာခဏမထောင်းသူတယောက်မှရှိပြီပါဗျာဟင်သူဒေါတာဘာဖြစ်ခြင်းဒါရှုဆိုတော့မသိကြဘူးဟင်တရားတရားမှမမသိတာဒါဒေါတာဘာဖြစ်ဖို့ကိစ္စမသိဘူးဟင်ဟင်သိဘူးဗျာအဲ့တော့သူတရားကိုတရားမှမသိတာဒါနံပါတ်1အခဲတရားတရားမှသိလို့ရှိရင်လေအဲ့ဒီဟာကိုတို့ထမင်းတစ်ထပ်လောက်တရားပေါ်ကိုမမသိတာဒုတိယခဲမှန်ပါပါ ဟင်ဟင်အင်းသမင်းတထတော့တော့ဘယ်တော့များငါခံတော့ခံပါပါဗျာတရားတထိုင်ကြတော့ပဲနေတော့ဒီကနေ့တော့ဧည့်သည်များသေးလို့ဟင်ဟင်ဒီကနေ့တော့လောအလုံးလောရတာကတဏီကုံကြီးပင်ပန်းလို့နဲ့ဟင်မှန်ပါဗျာတရားထတော့ငတ်တယ်ငတ်ခံတယ်မှန်ပါသမင်းထငတ်မခံဘူးမှန်ပါအဲ့တော့တို့တရားပေါ်ဟိုသမင်းတစ်ထက်လောက်လိုချင်မလားလိုချင်ပါဘူးအဲ့ဒါဒုတိယတို့အခဲဗျာမှန်ပါတရားဘက်ကလွယ်လွယ်လေးဗျာမှန်ပါ ဟင်တရားဘက်ကလွယ်တဲ့တို့ဘက်ကခက်တာအဲတရားဘောအဲတရားရဲ့အာနိသင်တရားရဲ့အကျိုးကိုလောကီရဲ့အာယုံတဲ့အစာပေါင်းများစွာသာလွန်နေဟုတ်ကလားဟင်တရားတတိတစ်ခုမိလိုက်ရင်ဒီဟိုတဘောရတယ်မဟုတ်ဘူးဟင်သံဃာဟိုဘက်ထိတို့အဲ့ဒါဝမယ်ဟင်ဒီလိုကြိုးတည်လို့ရှိရင်ဒီတရားကိုမကြိုးစားဘူးလားဟဲ့တရားအားကောင်းတော့ကြိုးစားလို့တဲ့ခန္ဓာတွေတက်လာလိမ့်မယ် ဟင်တရားအားကောင်းတော့ကြိုးစားလို့တဲ့ဝရိယတွေတက်လာလိမ့်မယ်ဟုတ်ဗျာအဲ့ဒီဝရိယတွေတက်လာရင်တို့တရားမရဘူးဆိုမရှိဘူးအဲ့တော့တို့တာဝတိဒီမှာဖျားရှင်လက်ထက်တုန်းကလူဦးရေတကရေရှိတယ်ဗျာမှန်ပါလူဦးရေတကရေသွားတို့ကဒီမှာပေါ်ရ10တန်းလား10တန်းမှာ3ပုံ2ပုံကြော်ကြော်လို့စာဆိုပါဗျာမှန်ပါဟင်မှန်ပါအဲ့တော့2ပုံဆိုလို့ အေးသုံးပုံနှစ်ပုံကြော်ကြော်အဲ့တော့ဘယ်လောက်တော့ဗျာဆယ်တန်းဆိုတော့ခုနှစ်တန်းဝဲတဲ့ကြော်ဟင်ကြော်အဲ့တော့ကြော်မယ်အဲ့ဒါအရိယာတွေကြီးတယ်ရုပ်စွာဆုံး7နှစ်နဲ့73နှစ်သာသမီဆိုလို့ရှိရင်တောတာပန်ဖြစ်နေကြပြီမှန်ပါတာဝတိဖြစ်သူဖြစ်သားတွေဟာဟုတ်ကလားဟဲ့မှန်ပါဟုတ်ပါဗျာဟင်အဲ့လောက်တရားကလွယ်တာရုပ်စွာဆုံး7နှစ်နဲ့73နှစ် သာသမီဆိုရင်သူတို့သောတာပန်မာတွေဖြစ်ကုန်ကြပြီသောတာပန်လေးလေးတွေဖြစ်ကုန်ကြပြီဟင်သူဝိသကာဆိုရင်ခုနှစ်နှစ်သမီးလေးနဲ့သောတာပန်ဟုတ်ကလားဟင်အဲ့တော့ဘာဖြစ်လို့ဒီတော့အရိယာတွေများတယ်လို့မေးရင်တရားကလွယ်လုံးလို့ဘယ်လိုလွယ်တော့ကိုလှုပ်တာကိုကြည်ကိုအကြောင်းကိုသိဒါပဲထင်တယ်ကိုလှုပ်တာကိုကြည်ကိုအကြောင်းကိုသိအဲ့ဒါတရားပဲအဲ့ဒါပြသူတို့မှာ တို့ခုလိုဥပုရဲ့ရှင်ကြီးလဲလာပြီးမတော့မှာဘူးလေဗျာဟုတ်ကလားဟဲ့ဥပုရဲ့ရှင်တော့မှာဘူးရသူတို့ဟင်ပြီးတော့တို့ရဟန်းဝင်နေကြသလားဟိုပေါ့ဗျာတုံလပါလည်းမရှိဘူးအမြဲလည်းမရှိဘူးဗျာပေါ့တိပြီသူပြီလားဟုတ်ကလားဟိုခုကိတော်တိလာရှင်ပေါ့လေရှေခိကတော့ဘေခုနီမတွေသူတို့လည်းပြင်ဝင်ရတယ်ကွအဲ့တော့သူတို့ဒီအမျိုးသမီးတွေဘက်ကဘေခုနီတွေဝင်နေကြတာဟိုပေါ့ဗျာခုလိုဟာတွေပဲခုလိုပဲဝန်စားရှားနေကြတာပဲအဲ့တော့သူတို့မှတနည်းကုန် ပါလုတ်လို့ကိုလုတ်တဲ့အလုပ်ပေါ်ကိုအမှတ်ကလေးတင်လိုက်တာပဲမှန်ပါဗျာဟင်မှန်ပါအဲ့တော့လောကီအမှုကိုတော့လောကီမှာရှိနေတဲ့အစွဲယုံတဲ့အစွဲစိတ်ကလုတ်ပါလိမ့်မယ်မှန်ပါဗျာဟင်မှန်ပါတို့လောကုတ္တာကိစ္စတော့ဟိုတို့ပါတော့မှတ်သိစိတ်နဲ့မှတ်သိယုတ်ကလုတ်ကြပေါ့မှန်ပါဗျာသူ့လိုကိုလိုသူ့တာကိုတာခွဲလိုက်ယုံမဲထင်တယ်မှန်ပါဗျာဟင်ဟင်သူ့လိုသူ့လိုနေပေါ့မှန်ပါဗျာဟင်လောကီပုံသားပြီးလောကီပုံသားအတွက်လိုပါလိမ့်မယ်ဟုတ်ကလားဟင်ဟင် အဲယောက်ျားဖြစ်ယောက်ျားတောင်းဝင်ကြည့်အောင်လုပ်ရလိမ့်မယ်မိမဖြစ်တော့ဟောမိမတောင်းဝင်ကြည့်အောင်လို့ဒီလိုတင်တယ်ဟဲ့ဟင်မိဘဖြစ်တော့ဟောမိဘတောင်းဝင်ကြည့်အောင်လို့သားသမီးဖြစ်တော့သားသမီးတောင်းဝင်ကြည့်အောင်လို့အဲလုံးဝပါဗျာမလို့ပါဘူးမကြည့်ပါဘူးဗျာအေးတရားအထုလို့ဒါတွေပယ်ရမလားမပယ်ရပါဘူးဗျာမှန်ပါဗျာဟင်သားကိုပယ်မဖိုက်ခိုင်းပါဘူးငါသားဆိုတဲ့အစွဲလေးငါလေးကိုငါနဲ့သားလေးကိုမတွဲမိအောင်ခိုင်းတာ တာဟာတာပါပဲငါဟာငါပဲမဟုတ်လားသမီးလည်းမပေးရပါဘူးဗျာသမီးကသမီးပါဗျာငါကငါပါဗျာအဲ့ဒါလေးသူ့ဟာလေးနဲ့သူဟင်ငယ်လေးချသွားအောင်ထင်တယ်ဟုတ်ကလားဟင်ဟင်အဲ့သမီးလည်းမပေးရပါဘူးဗျာလင်းလည်းမပေးရပါဘူးဗျာအဲငါသမီးတဲ့ငါလင်းတဲ့အဲ့ဒီအစွဲလေးပဲခိုင်းတာဟုတ်ကလားဟင်ဟင်သူနေတိုင်းပြောနေကြတကားဆိုရင်တော့ခြူတာလေးတော့သူသုံးရပါတယ်ထင်ရကလေးပဲခိုင်းတာပါမှန်ပါဗျာဟင်မှန်ပါဗျာဟင်အဲ့တော့သူထင်ရစားဘူးလားစားဘူးပါဗျာ ခင်ဗျစားလို့ရလားမရပါဘူးဟုတ်ကြခင်ဗျစားမှုတွေလည်းပြောတယ်စားလို့လည်းမရဘူးဆိုဘယ်လိုလုပ်စားဟင်ဟင်ဘယ်နဲ့တော့ဟဲ့ခင်ဗျစားဖို့ရလားခင်ဗျစားလို့ရသလားခင်ဗျချက်မေးမှဒုတိယမေးဖို့ရပါဟင်ဟုတ်ကလားဟဲ့ရှားပေါ်ကိုမင်းခင်ဗျတက်သလားချိုးတာတက်သလားပါရတယ်ပါဗျာဟင်ရတာသိရဟုတ်ပါပြီကွာရှားပေါ်မှာမင်းခင်ဗျကိုဝါမိသလားချိုးတာဝါမိသလားချိုးတာဝါမိတော့ဘယ်မလို့တင်ရဲ့စားရတာချိုးတာ ဆွဲတာထင်ကြအမှန်အဲ့တော့စားရတာကိုဆွဲရင်တော်သေးတာပေါ့မစားဘဲနဲ့ကဆွဲဆွဲတာဗျအမှန်ဟုတ်ကလားစားရတာကချိုးတာဆွဲတာကထင်ကြစားရတာကချိုးတာဆွဲတာကကြက်ထင်တယ်မှန်ပါဗျာဟုတ်ကလားမှန်ပါဗျာဟင်မှန်ပါဗျာအဲ့တော့စားလို့ရတာလေးတော့စားရရင်ကျဉ်းပ်ပြီမဟုတ်ဘူးလားမှန်ပါစားကြတာမှစားလို့ရတာလေစားလို့မရတာလေးတော့ထားပြစ်ကြသမှာမှန်ပါတားလေးထင်တယ်မှန်ပါဟင်မှန်ပါကြက်စားလို့ရတာလားဆိုစားလို့ရတယ်ပြောမှာစားဖို့တလားဆိုစားဖို့တယ်ပဲပြောမှာဟုတ်ကော စားဖို့တယ်ပဲပြောမှာစားလို့ရသလားမင်းမရဘူးစားလို့ရတာသူ့ခုနကတို့ပါတော့ဩသာတတိထင်တယ်ဟဲ့သူ့ရဲ့ရတာတတိပဲသုံးလို့ရတယ်အဲ့တော့တို့သုံးလို့ရတဲ့ဩသာတတိရတာလေးတွေတော့လူဘဝဖြစ်လို့အာယုခံစားပေါ့ဗျဟင်မခံစားဘူးမရှိပါဘူးအောင်ဣထားရတာမရှိပါဘူးချုပ်တိထားရတာမရှိပါဘူးအမှတ်ကလေးနဲ့သုံးပါသုံးသုံးဟုတ်ကလားဟင်ဘယ်ဟာသုံးသုံးရုပ်ဓာတ်လေးဖြစ်လဲအမှတ်အမှတ်ကလေးနဲ့ရုပ်တယ်ဆိုပဲမထားနဲ့ဟင်အဲ တို့မြတ်သားလေးဆောင်ရွက်ကြရင်လည်းမြတ်သားရဲ့လို့တက်လာမထားနဲ့မှတ်ခဲ့ပါမှာဘယ်လိုမြတ်တယ်ဆိုမြတ်ပုံမြတ်နည်းပြုတ်ရင်လည်းဘယ်လိုရုပ်တယ်ရုပ်ပုံယုံနည်းတို့ဘာဝတိပြည်သူပြည်သားတွေကအဲ့ဒါတွေမှတ်ထားတယ်မှန်ပါဗျာဟင်မှန်ပါအဲ့ဒါတွေမှတ်ထားပဲတဏီကုံသူတို့လုပ်တဲ့အလုပ်တွေကကမ္မထာနေဖြစ်သွားဟင်မှန်ပါအဲ့တော့ဟိုမွေးရှိတဲ့အဆွဲယုံနဲ့အဆွဲသိက္ခာလည်းပဲသူတို့အိမ်မှုကိစ္စတွေသူတို့ရဲ့တို့ဘာတို့လော်ကီဘုံမှာဆောင်ရွက်ရမယ်ဝန်စားရေးကိစ္စတွေ အဲ့ဒါတွေလုပ်ပါတဗျာဟင်ဟင်ဟောတို့မသိကလေးနဲ့ကုတတိလေးကတော့အဲ့ဒီအမှဘောတင်းပြီးတော့နောက်ကနေပြီးတော့မှတ်ချက်ကလေးလိုက်ယူပြီးတော့မြဲသလားမမြဲဘူးလားကောင်းသလားမကောင်းဘူးလားပိုင်မလားမပိုင်ဘူးလားအဲ့ဒါသူတေသနာလိုက်ပြုနေတာပဲဟင်ဟင်ဟင်ဟင်အစွဲသိကကောင်းတယ်လို့ထင်ကောင်းတယ်လို့ပြောမယ်မင်းဘယ်လိုကောင်းတာတော့မင်းပြောလိုက်ငါမယုံငါမှတ်ကြည့်ရမယ်သူမှတ်တမ်းယူကြည့်တယ်ဟင်စွဲသိကသူမကြိုက်တာကြ မကောင်းပြောနေနဲ့မင်းမကောင်းပြောတိုင်းငါမယုံဘူးဟမ်မင်းခဏဖယ်သားငါတေချာမှတ်ပြီးတော့သူတွေနာပြုတ်ကြည့်သားမယ်တေဝထနေမှန်ပါဟင်အဲမှတ်ချက်ကလေးကအစွဲသိပြောတဲ့ဟာလေးနောက်ကမှတ်ချက်ကလေးတင်းပြီးလိုက်တုံးတာဗျအဲ့တော့တို့တခါတည်းနဲ့နှလုံးမပြေဘူးလားဗျပြေပါဟင်ပြေပါဟင်ဟိုတို့တရားအားထုတ်ရတာကတမျိုးဟိုရွာလို့လို့ရတာကတမျိုးရှိဖို့ရှိဖို့လိုသေးလားဟင်အဲ့ဒီရွာလို့ဒီကနေ့ကမ္မထံဖြစ်သွားမယ် လေအဲ့ရွာလုံးလုံးနေတဲ့တွေဘယ်ထဲမှာရှိတဲ့သူ့သဘောသူ့တတ္တိလေးတွေတို့ရိပ်မိသွားမယ်မှန်ပါဟုတ်ကလားဗျာအဲ့ဒါတရားအဲ့တာဝတိပြည်သူပြည်သားတွေသုံးသွားတာပါလေဗျာအဲ့တော့တာဝတိပြည်သူပြည်သားတွေကဘုရားရှင်လက်ထက်တုန်းကပါလုံးကြတော့သာသနာကိစ္စနဲ့ပတ်သက်ရင်မနဲ့မှာသွမ်းနဲ့ဗျာညနေကြတော့ဖီမီပန်းနဲ့ရေချမ်းနဲ့အဲဘုရားလက်ထက်ကတာဝတိပြည်သူပြည်သားတွေလှုပ်သွားတာမှန်ပါဟင် မနေ့အာယုံကြတော့လေတို့၃နိုင်လောက်ဆိုထားကြပါအဲထားပြီးလို့ရှိရင်အဲဆုံးချက်တဲ့ချိန်ကစားပြီးဟောတရားလေးနဲ့ထားချက်တာကိုလုံးတာတွေမှန်တယ်ဗျသေချာကြည့်လားလုံးချင်စိတ်ကလေးရရှိရတကူပြီးတကူဆက်ဆက်သလိုဆက်ခိုင်းသွားတာဗျဟင်ကိုကဟိုစိတ်ရောက်တဲ့နေရာမှာတက်ဝင်ရတာဗျမှန်ပါဟင်သွားမယ်ကိစ္စဆိုစိတ်ကခြေတော့ဘက်ကိုနှိုးလိမ့်မယ်ထင်တယ်မှန်ပါဟင်ဟင်အဲ့စိတ်ဝင်တဲ့နေရာတက်ဝင်တာဗျဟောတို့ ဒီခြေထောက်တောင်မဲ့ဘယ်နဲ့ညာကိုပြိုင်လို့သွားလို့ရသလားဗျာအဲစိတ်ကဘယ်ဘက်ကိုလှုပ်နှိုးမှအဲ့ဒီဘယ်ဘက်ပြီးအသက်ဝင်ရတယ်ဗျာအဲ့ဒီကစထွက်ရတယ်ဗျာတကယ်လို့ညာဘက်ကိုအရင်စိတ်ကလှုပ်နှိုးမှအဲ့ဒီညာဘက်ပြီးစထွက်ရတယ်ဗျာအမြဲတမ်းဘယ်ကထွက်တာကြီးတယ်လည်းမဟုတ်အမြဲတမ်းညာထွက်တာကြီးတယ်လည်းမဟုတ်အဲ့စိတ်ကလေးရောက်တဲ့နေရာကအရင်အသက်ဝင်ပြီးထွက်ရတယ်သိချကြည့်ဗျာဟင်အလုပ်ကိုင်းလေးလုပ်ဖို့ကိုင်းဖို့ကြတော့ခြေထောက်နဲ့ဆိုင်သလားလက်နဲ့ဆိုင်သလား အဲလက်နဲ့ဆိုင်နေတာဆိုလို့ရှိရင်ဟောလက်ကိုခိုင်းတော့တာဗျဟောတို့ပါတော့အဲဘယ်ဘက်ကိုဟိုသိရောက်လို့ရှိရင်ဘယ်ဘက်ကစာပြီးလှုပ်ရှားရတယ်ဗျဘယ်တန်းတဲ့ပုဂ္ဂိုလ်ဘယ်ကိုခိုင်းလိမ့်မယ်ဗျညာတန်းတဲ့ပုဂ္ဂိုလ်ညာခိုင်းလိမ့်မယ်ဗျပုဂ္ဂလာကြီးဒီတစ်ဖက်ထဲနဲ့မနိုင်တဲ့ဟာတစ်ခုကြတော့နှစ်ခုလုံးခွခိုင်းလိမ့်မယ်ဗျပုဂ္ဂလာကြီးအဲ့လိုရမှာဗျအဲတကယ်လို့ကြံရမယ့်ပစ္စည်းကအောက်မှာကြနေခါးကြီးကိုကုန်ခိုင်းဦးမယ်ဗျဟင်အဲ့လက်ကြီးတဲ့သူရတော့ဦးထင်တယ်အဲ့တော့ခါးကြီးကိုအချိုးခိုင်းလိမ့်မယ်ဗျ ဟုတ်ကလားလားအဲအဲ့တော့ကုန်ကောက်ပါပြီဟုတ်ကြဟင်အဲတို့ကင်ရတွေ့ရမယ့်ပြည်စည်းကအပေါ်ရောက်နေတယ်ဆိုလို့ချင်းအဲတို့ပါတော့ခြေတော့ကိုခြေပြားထောက်ခိုင်းနေမယ်ဗျာမှန်ပါဟင်တို့မို့လက်လက်ပေးမယ်အပေါ်ထိအောင်မြောက်ခိုင်းနေမယ်ဗျာအဲဒါပြီးမှလူခိုင်းနေတယ်မှန်ပါတယ်ဗျာအေးအဲ့ဒီစိတ်ခိုင်းရကိုလှုပ်နေရတာကိုလှုပ်တာဒီမှန်တယ်ဗျာစိတ်ကရှိဗျာကိုကနောက်ဗျာတေးချကြည့်ဗျာမှန်ပါဗျာဟင်မှန်ပါဗျာဟင်ဟုတ်ကလားမှန်ပါဗျာအဲ့တော့တို့ပါတော့စိတ်ပြီးအာယုံကိုညွတ်တတ်တဲ့သဘောထင်တယ် စိတ်ရဲ့တာတီကိုပြောရင်သူကအာယုံလေးကိုညွတ်ပေးတတ်တဲ့သဘောရှိတယ်အဲ့ဒါသူဒီစိတ်ရဲ့တရားမဟုတ်ဘူးလားဟင်စိတ်ပြီးဟိုညွတ်ပေးပြီးညွတ်ပေးတို့ပါတော့ဟိုဖူးဖို့ရခူးတဲ့ပုဂ္ဂိုလ်ဟာဖူးဖို့ကိုင်းကိုမမီတော့ဟင်တကြူလေးကနေပြီးဂုဏရောက်အောင်ညွတ်ပေးသလိုအာယုံကိုလည်းကိုယ်စီရောက်အောင်စိတ်ကညွတ်ပေးတယ်ဟင်သို့မဟုတ်လာတိုက်တဲ့အာယုံကိုဖုံးပြီးတော့ခံစားနိုင်အောင်စိတ်ကညွတ်ပေးရတာ ဟေးမျက်လုံးကညွတ်မျက်လုံးဖွင့်ပြီးခံစားပြရတာထင်တယ်ဟေးနားဘက်ကိုညွတ်ရင်နားကခံစားပြရတာစိတ်ပြီးညွတ်တတ်တဲ့သဘောဆိုတရားမသိနိုင်ဘူးလားသိနိုင်ပါသိနိုင်ပါဟင်အဲ့ဒါတရားပဲမဟုတ်ဘူးလားသဘောနဲ့တရားအတူတူပဲထင်တယ်မှန်ပါဗျာဟင်ကိုဒီတို့သာတော့ကတော့ဖောက်ပြတာတော့တရားတော့ဖောက်ပြန်တာတော့တရားလို့ဒီလိုပြောတာပါမှန်ပါဗျာတို့တရားတော်မတွေပြီးနိုင်တဲ့သကလုံးနဲ့ဆိုကိုဒီလှုပ်ရှားပိတာတော့တရားမှန်ပါဗျာဒါသုံးဖို့ထင်ရှားလိမ့်မယ်မှန်ပါဗျာရပါတယ်ဗျာဟင်ဟင်ဟိုဖောက်ပြန်တာတော့တရားဆိုတော့ တို့ဖောက်ပြန်တာမှမမြင်ဘူးပဲပဲဖောက်ပြန်နေတဲ့သဘောမှမတို့မသိပဲပဲသိတာကတော့ကိုယ်ဒီလှုပ်ရှားတတ်သောသဘောဆိုရင်တော့ဒါလူတိုင်းသိနိုင်မှာတဲ့ဟင်ဟင်ဥပမာမဲ့တို့ခုရှင်နေတဲ့ရွာတွေကနေဒီကိုလာတာကိုကိုကမှလှုပ်ရှားမပြီးပဲနဲ့ရောက်မလားဗျာကဲစိတ်ကြီးတယ်သွားဗျာရောက်ဘူးဗျာကိုလှုပ်ရှားပေးမှရောက်တာမဟုတ်လားဒီလိုဆိုကိုဒီလှုပ်ရှားတာတော့သဘောဆိုတာထင်ရှားလိမ့်မယ်ထင်လားဟင်အဲ့တော့ဟိုစိတ်ကားရှိရနေပြီးတော့သူလိုတာလေးတွေလိုက်ပြီးတော့လမ်းပြပေးမယ် ကိုကနောက်ကအဲ့ဒီလမ်းပြပေးတဲ့အတိုင်းလိုက်ပြီးလှုပ်ရှားပြီးဆောင်ရွက်ပေးရတာမဟုတ်လားမှန်ပါပါတို့မဟုတ်ဟိုနွားဦးစီးပြီးနွားနှကောင်ကိုထပိုးတက်ပြီးတော့ဟင်အပေါ်ကနေပြီးတော့လမ်းကြောင်းတိုင်းကိုကျိန်တူပေးကျိုးဆွဲပေးနေမောင်းပေးတာထင်တယ်နွားနှကောင်ကြီးဟိုတို့ပါတော့လက်ဦးစီးဟိုလမ်းကြောင်းပေးတဲ့အတိုင်းသူကသွားရတာမဟုတ်လားလက်ဦးစီးကနေနေသွားစေချင်ရင်သူမှန်မှန်ပဲလက်ဦးစီးကဟိုသွားစေချင်လို့ကျိန်တူရင် တန်တန်ပြရလိမ့်မယ်ဒါပဲတင်တယ်ဟင်မှန်ပါဗျာဟင်မှန်ပါဗျာဒါပဲတင်တယ်ဒါပါပဲအဲ့တော့ဒီကိုယ်နဲ့စိတ်လဲဟိုနွားရှင်နဲ့နွားလိုပဲမှန်ပါဗျာအဲ့ဒါမြင်အောင်ကြည့်အဲ့ဒါတရားပဲမှန်ပါတာဝတိပြည်သူပြည်သားတွေလို့ပြောတာဒါပါပဲတခြားမရှိပါဘူးမှန်ပါဟင်ဟိုဖရာလက်ထက်ကရုပ်တည်မှုဟင်မရွက်ပူကြည့်မလားခေါင်းကောပူကြည့်တာဟင်ခြေတော်တစ်ချောင်းကောပူပါသေးလားမှန်ပါပါဒါပါပဲဗျာတို့ ဟင်ညလုံးနဲ့နှလုံးနေမှာပါနှလုံးပါနှလုံးနဲ့ပေါက်နေမှာပါအဲဒီလိုပါပဲဗျာတို့လိုပါပဲဟင်တို့တယ်ပါဖို့သေးလို့မှန်ပါပါဗျာဟင်အဲပူတာတော့ရှိတာပေါ့ဗျာတရားကိုသူတို့တရားမှန်သိဟုတ်ကဲ့ဟင်တရားတရားမှန်သိတာလေးတော့ခင်ဗျားတို့လည်းပူတယ်ဗျာဟုတ်ကလားတို့ကတရားတရားမှန်မသိတာလေးဒါလေးတခုလိုနေတယ်ဗျာလိုနေပါတယ်ဟင်သူတို့ကတို့လည်းတော့ဟောတရားတရားမှန်သိတာဒါလေးတခုပူတယ်အဲတော့အစာလည်းစာတရားလည်းအထုတ် အစာပိုင်းတရားအထုတ်သွားတာတဲ့မှန်ပါပါဟင်မှန်ပါတို့ကတော့တရားတရားမှမသိတော့အစာပဲပုံစားသွားဟင်တရားအထုတ်တော့ဟုတ်တယ်မှန်ပါပါဟင်မှန်ပါဟောလာဟိုဟင်ကြံရင်ညှိပြီးတော့ကြံကြောင်းနဲ့တုံးတယ်လို့ပေါ့ဟုတ်ကလားလူအတွေနဲ့တူတယ်ဟင်ဟိုတို့ရွာပေတော့သွားပါဖိုးကျွက်ဟင်ဖိုးကျွက်ပြီးတော့သူတို့နားရှိသေးတယ်ဟိုမှုဥဆိုတာရှိသေးတယ်ဟင်မှုဥနဲ့ဖိုးကျွက်လူကြီးတွေမရှိတော့ဟိုကြက်ဥကိုပြုတ်စားခိုးပြီးတော့ ဖူးပြက်အိမ်ကကြက်ဥကိုမိုးဥကလှော်ပြီးတော့အမိုးခုမိုးဆိုကောင်ကဘယ်ရောက်နေမသိဘူးခုနာမစံခင်နဲ့ဘယ်လိုဆက်ရောက်ပြီဟင်အဲစံခင်ကြီးကလူလဲအဲအဲ့ဒါကတခါဖူးပြက်အိမ်ကကြက်ဥတွေဟင်ပြုတ်ပြုတ်တော့သာဟင်အဲ့တော့မိုးဥကလူလဲဟုတ်ဟဲ့အဲ့တော့အရေးကပိုကောင်းမယ်ကွာဆိုတော့ဖူးပြက်ကအရေးကြီးတဲ့ကုန်တော့ပါတယ်မို့ဖူကတော့ဖတ်တယ်တော့ခွဲစားအဲတို့ကတော့ဘယ်လိုတော့ခမင်းမကုန်တာဟင်မို့ ဖုတ်တဲ့နဲ့အတူတူပဲထင်ဟင်ဘသူဝတာတော့ဟုတ်ကလားဟဲ့ဟင်အမှုဦးကတော့ဟိုဘာတော့ကျက်ဦးရရတာသိတဲ့ကောင်ကတော့တခါတည်းပြုတ်ထားတဲ့ဥရိပဲကခွဲစားဟင်တာဝတိတီသူပြီးသားတယ်တော့ကျက်ဦးပဲခွဲစားပေါ့တို့ဟာတွေကောအေးတော့ကြဟုတ်ကလားဗျာခမရနေမှာပါဗျာတကယ်တော့ကဗျာဟုတ်မမဟုတ်ပါဘူးဟင်ပြီးပါဦးခဲ့ရတယ်ဟင်ဘယ်လိုဘုံညို့မှန်ပါ ဖို့တွက်ထဲကလားပုံလို့ဖူးတာလားဖို့တွက်ထဲကပါဖို့တွက်တယ်ပဲလားဟုတ်လားဟင်ဟင်ပြီးတော့ကျဲဦးကမဟုတ်ဦးကျဲဦးလားဖူးကျွတ်ကျဲဦးလားဖူးကျွတ်ရင်ကကျဲဦးဗျငွေငါကျုံဟင်အဲ့တော့တော့ဘာလို့ဖူးကျွတ်ကကျဲဦးလဲဆုံးမင်းဟုတ်ဗျတော့တော့ရေပဲကုန်တော့ပေါ့ဟင်သူဟောကလေးလိုပါပဲဗျာဟုတ်ကလားဟဲ့ဒီတရားကကိုယ်ထဲမှာတင်တယ်ဟင်ဟင်အဲ့တော့တို့ကျဲဦးတော့သားရရဘူးဗျာ ဟင်ကြပြုတ်ရေပဲတောက်ကျုံပြုတ်ရေတောက်ပြန်အောင်ပါဟုတ်တယ်ဟင်ဟင်အဲ့ဒါတို့တရားတရားမှမသိလို့အဲ့တော့သူတို့ကတို့တဲ့ตาလာလေးတော့တရားတရားမှသိလို့တရားကိုဖော်ထုတ်စားသွားတာဒါလေးပဲကွာမှန်ပါဟင်အဲ့တော့တာဝတိပြည်သူပြည်သားတွေကပါလို့တော့အမှကလေးနဲ့တနေတာအဲ့တော့မနေ့၃နာရီထိုးတဲ့ဖရာအတွက်ဒါတို့ဘုရားဘာသာထုံးတာတာဝတိထုံးတာနေမှန်ပါအဲ့တော့မနေ့လင်းတာနဲ့ဟော၃နာရီထမင်းချက်ပြီ ဖျားဖို့ဆိုတဲ့စိတ်နဲ့ချက်ထားတို့ကလည်းပါတော့ပါမှာပါပဲတို့ကလည်းပါတာလုံးမဟုတ်လားဟင်ဆံငါလုံးချက်တယ်ဆိုရင်ဖះငါလုံးလုံးမလှူပါဘူးဖះနည်းနည်းပါဟင်အဲ့တော့ငါစားဖို့ငတို့စားဖို့ဆိုတဲ့အတ္တဝါရုပါတာပယ်ပြီးသားဖြစ်မနေဘူးလားဟင်တဏပယ်ပြီးသားဖြစ်နေပြီဖះဖို့ဖွင့်ချက်ပြီဟိုတို့ပါတော့စားပြီးတော့တရတာအတွက်ကိုအာယုံဥရိယတဲ့ကုသိုလ်နဲ့စားလိုက်တာ တာတာဝတိပြည်သူပြည်သားတွေရဲ့ထုံးစံမှန်ပါပါဟင်မှန်ပါငါစားဖို့ဆိုတာလေးကိုမြုပ်ထားလိုက်တယ်မှန်ပါအတွေးမခံဘူးမှန်ပါဟင်မှန်ပါတာတို့အာယုံမှာဆွန့်ချရခြင်းရဲ့အကြောင်းမှန်ပါဟင်အဲတာဝတိပြည်သူပြည်သားတွေကအဲ့လိုဆွန့်ချက်တာမှန်ပါဆွန့်ချက်ကျက်ကလေးနဲ့အဲ့လိုမျိုးပြန်အိမ်ရောက်တော့လေဘာလှုပ်လှုပ်မှကလေးနဲ့မှန်ပါဟင်နောက်ဖေးသွားလို့ဒီတိုင်းမသွားပါနဲ့အမှတ်ကလေးနဲ့သွားသားမှာဟင်နောက်ဖေးလဲဆုံးခဲ့ပါဆုံးခဲ့တဲ့အကြောင်းလေးလည်းသိခဲ့သမှာမှန်ပါ အဲ့ဒီနေရာမှာလည်းတရားရှိပါတယ်ဟုတ်ကလားကြည့်ခဲ့ပါအဲ့ဒီနောက်ဖေးသွားတဲ့အမှုကိုဖျားရှိအထိထိုင်းကလုံးမထားသားမှာ ਨੇ ဒီနေရာဖြစ်တဲ့မှုဒီနေရာမှာချက်ချင်းစစ်သားမှာမှန်ပါဟင်မှန်ပါဟင်ဟုတ်ကလားဟိုတို့ပါတော့ဟိုပက်ပင်းတွေ့တဲ့တရားခံငင်းလို့မရပါဘူးမရပါဘူးကိုယ်ရတရားခံငင်းလို့ရပါတယ်ဟုတ်ကလားဟဲ့အဲ့တော့မိဖို့တွေကဖြစ်တဲ့အမှုကိုဖျားရှိအထိခင်ဗျားတို့ဆွဲယူနေမလား ဟင်မိဖို့လည်းဖြစ်တဲ့မှုမိဖို့ပေါ့အိမ်ခန်းလည်းဖြစ်တဲ့မှုအိမ်ခန်းပေါ့ဟင်မနဲ့ဖြစ်တဲ့မှုမနဲ့ပေါ့နေ့ဖြစ်တဲ့မှုနေ့ပေါ့ညဖြစ်တဲ့မှုညပေါ့ဟင်သူ့မှုသူဒီနေရာမှာပေါ့ဒီနေရာမှာသိလိုက်လို့ရှိရင်ပဲပင်းတွေ့တာပဲပဲဟုတ်ကလားဟိဟင်အဲ့ဒါတွေ့နေဖို့မလိုဘူးကွယ်တစ်ဖက်ကလည်းခုနပြောလို့ဘူးကွယ်ဖို့မလိုတော့ဘူးဒါတာဝတိပြည်သူပြည်သားတွေတနေ့တာလို့ဟုတ်ကလားဟိဟင်အဲ့လုတ်သွားဗျာဟောညနေကြတော့သူ9နာရီချိန်ဟာ သူတို့တရားနာတဲ့အချိန်ခုနှစ်ရသားသမီးမှုခုနှစ်နာရီကိုဟောပါတယ်ဟင်အဲခုနှစ်နာရီချင်းတရားနာတဲ့အချိန်အဲ့တော့ညနေ၄နာရီလောက်ဆိုရင်တရက်အတွက်ပြီးပြီတင်တယ်ဟင်တရက်အတွက်ပြီးပြီတို့ဟိုနေလုံးကြီးနဲ့အတူအလုံးလုံးကြရတာလာလုံးကြီးနဲ့အတူနားကြရတဲ့အမျိုးအမှန်ဟင်အင်းမနဲ့နေတက်တော့ဟင်နေအာယုံလေးလားတဲ့တို့အလုံးလုံးကြရတာတင် သူတို့နေထွက်တဲ့အချိန်နေရတိတ်ဘူးသေးဘူးဟဲ့သူစိတ်လည်းတိတ်ဘူးသေးဘူးဟဲ့88တက်ပဲရှိသေးမှန်ပါဗျဟင်အဲတို့ဆုံးကံဝင်ချိန်လို့လည်းခေါ်မှာပေါ့ကွယ်နေထန်းတရားလို့လည်းခေါ်မှာပေါ့ကွယ်9နာရီလောက်ကြာတော့နေကလည်းတော်တော်ပူလာဟဲ့မှန်ပါသူစိတ်ကလေးတွေလည်းနည်းနည်းရောက်ရခတ်လာတယ်မှန်ပါဟုတ်ဟဲ့အဲနေ့7နာရီတစ်ချက်ကျတော့နေကလည်းချစ်ချစ်တော့တော်တော်ပူဟဲ့တို့စိတ်တွေလည်းဘလောင်ဆူပြီးအလုတ်တီကြမှာတော်တော်လို့ဟဲ့ဟုတ်တယ်ဟင်အညာနေ3နာရီကျတော့နေကလည်းအေးသွားတယ်ဟဲ့ စိတ်တွေရောပဲနဲ့လို့နည်းနည်းအေးသွားဟင်ကိုလည်းနည်းနည်းအလုံးပေါ့သွားဟိအဲ၄နိုင်ကြတော့နေကအယောင်မရှိတော့ဘူးဟင်နေဆိုကြိုးပြီအဲကတော့တို့တွေလည်းပဲနဲ့လို့အေးသွားမရှင်နဲ့တရေတာတော့တမ်းပြီဟင်အေးအရာနေတို့၅နိုင်ကြတော့နေဝင်ဟင်တို့လည်းအလုံးသိမ့်ဒီလိုတင်နေဟာနေဝင်ပြီတို့လည်းလုံးသိမ့်ပြီအဲ့တော့တို့တို့လုံနေကြတာနေလုံးကြီးနဲ့တူအတူလုံနေကြတာအဲ့တော့အပူမျိုးတွေလားအေးအေးမျိုးတွေလား ကိုမျိုးတွေပါမထင်ပါဘူးဗျာခင်ဗျားတို့ကအေးမျိုးပဲထင်တာဟင်အဖို့ပဲနဲ့တော့လာမျိုးလားနေမျိုးလားဖို့ဖို့ညို့နေမျိုးပါဟုတ်ကလားဟင်နေမျိုးပလာကြော်သွားတယ်ထင်ရမှာဟုတ်တယ်နဲ့ဟင်ဒီတို့ဖို့တော့နေမျိုးပလာကြော်သွားတယ်ထင်မှာထင်မှာဟင်နေမျိုးတွေပါတော့ဟင်အဲ့တော့အပုံမျိုးတွေတို့အေးမျိုးမှမဟုတ်ပဲမှန်ပါဟင်အဲသူတော်ကောင်းတွေကြတော့လာမျိုးတွေကြမှန်ပါဟင်ညပြီတိတ်ဆိတ်တော့အချိန် တို့လည်းဒီဘုရားတော်ဘုရားကြီးကညသည်နိဗ္ဗာန်ရဲ့တစိမ့်တေတာတော်တော်ချီးကျူးသွားမှန်ပါဗျာဟင်မှန်ပါဗျာဟင်နိဗ္ဗာန်ရဲ့ဖိတ်ငြိမ်ခြင်းအေးမြခြင်းကဲ့သို့ညဟာလည်းဖိတ်ငြိမ်တယ်အေးမြတယ်မှန်ပါအဲ့တော့သူတော်ကောင်းတွေဘက်ကလာမျိုးတွေကြမှန်ပါဟင်အဖိုးညို့တို့ဘက်ကနေမျိုးကြဟုတ်တယ်မှန်ပါဟုတ်ပါဟင်မှန်ပါဟင်အဲ့တော့ဖို့လာနေတဲ့လား ဟုတ်ပြီဟာဘယ်လိုလာတဲ့လားညကျွန်တော်အိတ်ပြလိုက်ရောလာကိုအရေးကုန်မလုပ်ဘူးခေပေါ်ကျော်ပဲလုပ်လာလားမလုပ်ပါဘူးလုပ်ပါဘူးဗျာဟင်အနေထောက်တော့ဘယ်တော့ဟာအနေထောက်ပဲဟင်အဲဒီလာတော့ဖုတ်ကြတာတည်းထင်တယ်လာလာတော့ဘယ်လိုလုပ်ဟုတ်ကလားအဖို့လားတော့မတည့်ဘူးပေါ့ဟင်မတည့်ပါဘူးတို့ကလားတည့်တယ်လားဥထုမယောလားတည့်တယ်လား နေသေးပါဘူးတဲ့အောင်ကြိုးစားပါပါတဲ့ကြိုးဖုံးနေတော့ပါဗျာဟင်ဟောသူတော်ကောင်းနေပဲကြတော့လာမျိုးတွေညချမှာတို့အထုတ်တာတမပါဗျာဟင်ဟင်ဟောတို့ဘက်ကနေမျိုးတွေအပူမျိုးတွေကြာနေကြမှာတမပါဗျာအထုတ်ပါဟင်ဟင်ပြောင်းပြန်နေဗျာအဲ့တော့ဖိုးတို့ဘက်ကပတုံမာမျိုးတွေတမပါဟင်ဟိုသူတော်ကောင်းနေဘက်ကပုံတွင်မျိုးတွေအဲဘရုမာတို့မြေတွေနေအဟိုပူတော်သူကပွင့်ပေးရတာအမှန်ဟင်အဲ့ကြပုံတွင်တို့ကြတော့ည အေးတော့ဆိုပွင့်ပေးရတာမှန်ဟင်အဲ့တော့ပုံတိကြာနဲ့ပထုံမာကြာတော့ကြွာတယ်သူတော်ကောင်းတွေစိတ်နဲ့တိုးစေမှန်ဟင်ဟင်ဟိုဟာပုံနဲ့ပေါင်းရတာပထုံမာကြာကဟင်ပုံတိကြာကအေးအေးနဲ့ပေါက်တာမှန်ပါဗျာဟင်မှန်ပါဗျာဘယ်လိုတို့ဟောပထုံမာကြာမျိုးတွေပထုံမာကြာမျိုးတွေပါဗျာဟုတ်ကလားမှန်ပါဗျာဟင်မှန်ပါဗျာဟင်ဒါနဲ့ပဲပြီးမလားမပြီးသေးပါဗျာကြိုးစားမှာပါဗျာဟင်ပထုံမာကြာကပါတော့နေတော့ရည်တဲ့နေတာ ဒီရောဤတဲ့နေဟင်ပေါင်းတော့ပါနဲ့သွားပေါင်းဒီနဲ့ပေါင်းတာပါဟင်ဒီနဲ့ပေါင်းတာဟုတ်ကဲ့တို့လည်းပြောတဲ့ဗုဒ္ဓဘာသာတွေတဲ့ကြည်တဲ့ပဲနေတာအမိကံဝိရဘာသာတွေရှင်းတာပါဟုတ်ကလားဗျပေါင်းတော့ပါတော့သွားပေါင်းလို့ပေါင်းတော့နေနဲ့ပေါင်းတာပါဟုတ်ကလားဟဲ့ဟင်တုတ်ကိရိတာနေနဲ့ပေါင်းနေတာမှန်ပါဗျအဲ့တော့ဒါဝတိပြီးသူပြီးသားတယ်တော့ပေါင်းမှုဗျဟင်ပေါင်းတော့ပေါင်းတော့ပေါ့ဗျာဘာခေါ်မလို့ကိုပေါင်းစိတ်ခွာမှန်ပါဗျဟင်ကိုကတော့နေအောင်ရှိမှာပေါ့မှန်ပါစိတ်ကတော့နေအောင်မရှိဘူး ဟင်ဖရာတရားတော်ထဲမှာထည့်ထားတာတဲ့မှန်ပါဟင်အဲ့တော့သွားလဲအမှတ်ကလေးနဲ့ဗျဟောညနေသူဟော6နိုင်လောက်ကြတော့ရေမူချိုးညနေကြတော့စီမီပန်းနေကြီးကြာမှန်ပါဟင်မှန်ပါတို့ဘာဝတိပြည်သူဟောပြည်ကလည်းတို့လိုမိုးကောင်စီရှားရလို့ဆိုတယ်ဗျာမှန်ပါမိုးကောင်မှန်ပါအဲ့တော့တောက်ရည်လေးတွေတချို့သုံးရည်လေးတွေကြည်ရတယ်ကြတော့တောက်ရည်လေးတွေနေမှာပေါ့လေဟင်ဟိုတို့ဘာလို့ချီသေးရေးတို့ဟိုကိုရီတန်ပဲရေးတို့ ဟင်ပြီးတော့ချိုရေးတို့ဒါလေးတွေကြတော့သုံးရင်နေမှာပေါ့လေဟင်သူကတော့ရေမတန့်ရင်လေပေါ့အင်းပြီးတော့တောက်တော်ရေးမျက်နှာတစ်တော်ရေးအဲလက်ဖေးရေးဒါလေးတွေကြတော့အဲရေကြီးရေတန်လေးတွေနေမှာပေါ့အဲ့ဒါတို့အထမ်းနဲ့နိုင်တဲ့ပုဂ္ဂိုလ်ကအထမ်းလေးတွေနဲ့အရွက်နိုင်သူကအရွက်ကလေးတွေနဲ့အိုးကြီးနိုင်သူကအိုးကြီးလေးတွေနဲ့အိုးသေးနိုင်သူကအိုးသေးလေးတွေနဲ့သွားကြတယ်မှန်ပါဗျာဟင်အဲကိုလို့ဒါလေးဆိုရေကြတော့ဟော ငင်ငင်စိတ်ရှိမှငင်တာမဟုတ်ဘူးလားမှန်ပါဗျာဟင်အပေါ်ရောက်တော့ထဲ့ခြင်းစိတ်ရှိမှထဲ့တာတင်တယ်မှန်ပါဗျာဟင်အိမ်မန်းကိုလက်မသိဘူးစိတ်သိတယ်မှန်ပါဟင်စိတ်ကသူလိုချင်တဲ့နေရာကြအတော်ခိုင်းရင်တို့ပါတော့လက်ကလည်းရေပုံထားခဲ့ရမှာပဲတော်ခဲ့ရမှာပဲဟင်အဲဒီကနေစိတ်ကပါတော့ဒီဟာခိုင်းပြီးရင်ကိုကြီးဘာခိုင်းရမလဲကြည့်နေအဲဒီတို့ရေပြည့်နေလို့ဟိုနှင်းမှုကိစ္စပြီးတဲ့ကာလကြတော့သူ့ကိုအရွယ်ခိုင်းတော့မှထင်တယ်ခိုင်းတော့မှပါဗျာဟင်ခိုင်းတော့မှပါဗျာ ရွရမှာကခေါင်းကံရမှာကလက်ကြီးရကုန်းရမှာကကိုးရအဲ့ဒါကိုစိတ်ပဲလို့ခိုင်းသွားတယ်တာတို့ရွာထဲမှာရှင်းခတ်နေကြတာပဲဟင်ဘယ်ဖို့ဟောဗျာအဖိုးဘယ်နှခေါက်ရှိလုံခါနေတာမတိတာမတိတာအဖိုးဘယ်နှခေါက်ရှိလုံခါနေတာဟင်တာတို့ရွာထဲမှာလုံတာပဲမှန်ပါဟင်ကျွဲရမှာခေါင်းမဟုတ်ဘူးလားမှန်ပါဟင် ကံရမကလက်မဟုတ်ဘူးလားမှန်ပါဗျာကုံရမကကိုမဟုတ်ဘူးလားမှန်ပါအဲ့ဒီသုံးခုကိုဘသူအရင်ခိုင်းရမလဲဘသူပြီးဘသူခိုင်းရမလဲစိတ်ကခိုင်းသွားတယ်စိတ်ခိုင်းမှဟိုကတူပြီးတူလို့ရတာအဲ့ဒီသုံးခုတစ်ပြိုင်တည်းမလုပ်ထင်ဘူးလုပ်ရပါဘူးအဲ့ဒါတရားတွေမဟုတ်ဘူးလားမှန်ပါဗျာဟင်ကာတို့ညွာထဲမှာလုံနေတယ်တရားမဟုတ်ဘူးလားတာဝတိပြီးမှရေခတ်တာလားဒုဘောကြီးမခတ်ဘူးလားခတ်ပါဘူးဒုတိရေခတ်နေတာပဲတာဝတိမှရေခတ်တာမဟုတ်ဘူးဟင်ဟင်ဒုတိရေခတ်တာတာဝတိလည်းရေခတ်တာအတူတူပဲဒီမှာတူပါပဲဗျာ မတူလို့မတူတာဗျဘယ်လိုလုပ်တူမှာတော့တူပြီးမတူဘူးဗျဟုတ်ကလားဟင်တူတော့တူတယ်ဗျမတူဘူးဘာကွာနေတော့ဟေးမကွာရလားဟင်တူတော့တူတယ်ဗျမတူကြဘူးတာဝတိနဲ့တူဟင်တာဝတိနဲ့ဗမာပြည်မှာကွာနေသလားပဲဘာကွာတာတော့ဟုတ်ဖို့ဟင်ကလားပြည်နဲ့ဗမာပြည်ကွာနေလို့နဲ့တူပါဗျာဟုတ်ပါဘူးဟင်ဟင် မသိကလေးကွာနေကြတာပါအဲ့သူတို့ကမှတ်ပါတယ်မှန်ပါဗျာနဲ့တခါတည်းနဲ့လုံးလုံးတယ်မှန်ပါဟင်ဟင်သူတို့ကဘာတင်လဲပိုးမိုးမှန်ပါဗျာမိုးသူတို့ကပိုးကျွဲ့ပိုးကျွဲ့ဟုတ်တယ်အဲ့သူတို့မိုးဦးကြဟင်ဖိုးကျွတ်ပါဖိုးကျွတ်ပဲလားခင်ဗျဖိုးကျွတ်ကကိုသူသုံးတယ်ဟုတ်ပါဘူးဟင်အဲ့သူတို့ကမိုးဦးဗျာမှန်ပါဗျာအဲ့ရေခိုင်းနဲ့တရားရပါတယ်လေမှန်ပါဗျာဟင် ရေခတ်တာတော့အဓိကမဟုတ်ဘူးလေအဲ့တရားကိုယူသွားတယ်ရေခိုင်းနဲ့ဟင်ဟိုရေခါတုံးပြတဲ့တရားကို အဲ့ဒီနေရာမှာပဲနာပြီးအဲ့ဒီနေရာမှာပဲသူတရားယူသွားတယ်မှန်ပါတို့ကတရားကိုမယူဘူးဗျာရေးတာကုန်ခတ်သွားယူရပါဗျာမှန်ပါဟင်မှန်ပါဟင်ခုနကအမှပါတာလေးနဲ့မပါတာလေးတို့တာလေးခွာတာအဲ့ဒါပြီးဟိုကြောင်းသွားတော့လည်းဒီလိုပဲဟင်သူတို့ရေတွင်းနဲ့ကြောင်းဆိုတာတဲ့တယ်ဖောက်ထားခြင်းမှာဖောက်တာမှာမှန်ပါအဲ့တော့ဒီကြောင်းသွားမဲ့လမ်းကိုစိတ်ကလာသိတယ်ကုန်ပြီမသိပါဘူးဗျာဟင်ဟိုတို့သွားမဲ့လမ်းကို ဟိုလဲဦးစီးတာသိတယ်နွားမသိဘူးအတူတူဗျာအဲ့တော့ဒီเจ้าကိုသွားဖို့ရဘယ်ကိုလက်ရမယ်ဆိုရင်ဘယ်ဘက်ကိုစိတ်ညွတ်ပေးလိမ့်မယ်မှန်ပါဗျာညာကိုဥတည်သွားမယ်ဆိုညာဘက်ကိုလှည့်ပေးလိမ့်မယ်မှန်ပါသူတို့အဲ့ဓာလေးတွေမှတ်သွားတာပဲမှန်ပါဟင်မှန်ပါဟင်ရောက်တဲ့နေရာကြာရင်ဒီနေရာရဆိုစိတ်ကရလိုက်ဆိုတဲ့နေရာမှာဒိုလည်းတင်းကုတ်တို့ကြီးဖြစ်သွားတာပဲမှန်ပါဟင်မှန်ပါဘယ်မှလွတ်ဘူးလွတ်ပါဘူးကုတ်တို့ကြီးပဲဟင်ဟောတို့ရဆိုတဲ့နေရာမှာ ဘဝတစ်ချက်မှရှိမတိုးနိုင်ဘူးသိချာရှိအဲ့ဒါတရားဗျမှန်ပါဟင်စိတ်ပြီးညွတ်တတ်သောသဘောဟင်ကိုယ်ပြီးလှုပ်တတ်လှုပ်ရှားတတ်သောသဘောကြနေတယ်အဲ့ဒါတရားမှန်ပါဟင်အဲ့ဒါတရားဗျမှန်ပါအဲ့တော့တို့ရောဒီနှစ်ခုပဲထင်တယ်လို့မိတာဒီနှစ်ခုပါစိတ်နဲ့ကိုယ်ပဲထင်တယ်မှန်ပါဒီလာကြတာဟောဒီလာကြတာဟောစိတ်နဲ့ကိုယ်တန်တစ်ခုပဲမှန်ပါတိတယ်ပို့တန်ကြံရတော့ဟောစိတ်နဲ့ကိုယ်ပဲတန်တစ်ခုတည်းတော့မှတန်တစ်ခုနဲ့ပြန်မှမှန်ပါဟင်ကောင်းလာလို့တော့ဟော ဒီနှစ်ခုပဲထင်တယ်ဆိုတာလို့တော့အဒီနှစ်ခုပဲဒါလေးပြဒါလေးပြငန်းငန်းရှိပါဦးဗျမှန်ပါအဲသူတို့နှစ်ခုကိုလုံးလုံးထားတယ်ဒါလေးကြည့်ဗျမှန်ပါဟုတ်ကလားဗျမှန်ပါအဲတခါတလေကြတော့ပါတော့ဟိုလူအတွက်နွားကယုံပြီလို့မဲ့တခါတလေနွားအတွက်လူကစာရှာတွေ့တွေ့တာလည်းရှိတယ်ဟုတ်ကဲ့မှန်ပါဟင်ဟင်စိတ်ခိုင်းလို့ကိုပင်မတော့ဒီပင်မနဲ့ ကိုယ်လည်းစိတ်ကပဲရှာကြည့်တာနဲ့ဘယ်နာမှထမင်းကွက်ပါဘယ်မှာဟင်းကွက်ပါဘယ်လိုလုပ်ကိုယ်ဖြစ်နေနွားကြီးတို့စလောင်းတတ်တယ်လို့ပဲထင်ပါကျိုးဆွဲတတ်တယ်လို့ပဲထင်တယ်လာလာလာလာမင်းသားကြီးနဲ့ထမင်းထမင်းဆိုမိဖို့ကြောင့်လည်းခေါ်သွားနွားကြီးဆွဲသွားလို့ပဲထင်ဟုတ်ကလားဟင်ကိုယ်နဲ့စိတ်အဲ့ဒီမှာဟင်စိတ်ညွတ်တာကိုကိုလောက်ရတယ်တခါတလေကိုရဲ့ပူစားတာတောင်းတတာကိုလည်းစိတ်ကပြန်ကြွေးသေးတယ်မှန်ပါပါ ဟင်မှန်ပါဗျာတောင်းစိတ်ကားခိုင်လို့ကိုလိုရတာရှိသလိုကိုဖောက်ပြန်လို့စိတ်ကပြန်ပြီးတော့လုပ်ပေးရတာလည်းရှိပါသေးတယ်ကြည့်သူတို့နှစ်ခုမှန်ပါဗျာအပြန်လားတွေ့တာပဲထင်တယ်လုပ်နေကြမှန်ပါဗျာဟင်တဏိတာလုပ်လဲဒါပဲမျက်ပြင်ကလုပ်တော့နောက်လာကြတော့ကောဒါပါပဲနောက်ပုံမှကြတော့ကောဗျာဒါပါပဲဒါပဲကိုနဲ့စိတ်စိတ်နဲ့ကိုမှန်ပါဗျာဒါလေးနှစ်ခုနဲ့တို့သွားနေကြတာတန်ត្រာပြောင်းတော့လဲဒါနဲ့ပြောင်းအောင်ပါဗျာဟင်ဟောနောက်ဆုံးစိတ်ပြီးပထမဘဝကိုပြန်ရမှာမှန်ပါဗျာ ဟင်နောက်ဆုံးစိတ်အတိုင်းဒုပထမဘဝပြန်ရမယ်ဟင်အဲ့ဒီကနေဆက်ပြီးတော့တခါစိတ်ကပြန်ခင်ကောင်းမှာမှန်ပါပါဟာဟိုစိတ်ကြည်တလေးတောက်ရင်တောက်ရင်နဲ့တူသွားတော့ဒီစိတ်တူပြစ်ပြီးဟိုစိတ်တူပြောင်းတောက်သလိုနေမှာပေါ့မိကူပြီးတော့လေဟင်ဟုတ်အဲ့ဒီတိုင်းကစိတ်ကပြောင်းသွားရောဟင်အဲ့တော့ဒီကနေဟိုတို့ပါတော့ကောင်းစိတ်ကလေးရှိတော့လေကောင်းတဲ့နေရာလေးတွေကြောက်ကြပါပါဒီကနေဆိုးစိတ်ကဥသွားတော့လေတွားကြဟုတ် ဟုတ်ပြီမှန်ပါဗျာအဲ့တော့ခင်ဗျားတို့ထက်တဲတဲအောင်သွားသွားစိတ်ကတော့ခိုင်မြဲခိုင်ပါမှန်ပါဗျာဒီနှထိုင်ရရနှရိုင်းရရခိုင်ပါဟုတ်ပြီနှခေါ်မမဟုတ်ဘူးသူ့လက်ထဲရောက်တော့နှထိုင်ရလည်းဖြစ်အောင်တော့ခိုင်ပါပဲအဲ့နှရိုင်းရတော့ခိုင်ပါဗျာဖြစ်အောင်တော့ခိုင်ပါခင်ဗျားနှကောင်းမှဟိုစိတ်ကလက်ခံတာမဟုတ်ဘူးဗျာနှရိုင်းလည်းကြည့်တော့ခိုင်ပါခင်ဗျာဟင်အဆိုးပုံရောက်လည်းခိုင်ပါဗျာအကောင်းပုံရောက်လည်းခိုင်ပါဗျာဟင်တို့လုပ်ဖို့ရကြံပါတော့ဗျာ လောက်ရမှာကြည့်တယ်ပါအေးအဲ့ဒါလေးကိုမင်းတို့နှစ်ယောက်ဘယ်လိုလုပ်နေကြတာတော့ဒါနောက်ကတတိလေးကလိုက်ကြည့်တာပါဟင်ဟင်မင်းကဘယ်လိုခိုင်းနေတော့မင်းကဘယ်လိုလုပ်နေတော့အဲဒါလေးလိုက်ကြည့်တာပါမှန်ပါဗျာဒါလေးကြည့်လို့မင်းကဩလက်သတတ်တော့မင်းကဘယ်လိုဘယ်နာခိုင်းနေတာကိုလက်သတတ်တော့မင်းကဘယ်လိုလုပ်နေရတော့ဒါနှစ်ခုသိတာဒါယုံနံကွဲတယ်ပြောတာပဲမှန်ပါဗျာသူတို့နှစ်ခုလှုပ်လှုပ်တာလေးရိမ့်မိသွားတာတယ်မှန်ပါရိမ့်မိသွား ဟင်သူတို့နှစ်ခုလုံးလုံးနေပြီလို့ရိပ်မိသွားတာအဲ့ဒါကိုတရားသိတယ်လို့ပြောတာဗျာအဲ့ခင်ဗျားတို့စာနဲ့ပြောတော့နာမရူပပရိသေရညာအာစာနဲ့ပြောတော့အဲ့ဒီဟာကိုကြည့်ရမှာကိုတော်တော်ကြည့်ရလိမ့်မယ်ဘာညာဘာညာလေအဲ့ဒီမှာတော့အဲ့မင်းတို့တော့ဘယ်လိုလုံးကြတာတော့တတိယနောက်အောင်ခံကြည့်တာဟင်ပြီးတော့တရားသူကြည့်ပြီးဟိုတရားလူပြောတာဖြစ်ဖြစ်တရားခံပြောတာဖြစ်ဖြစ်ရှင်းနေပြောတာပဲဖြစ်ဖြစ် တက်ပေပြောတာပဲလေသူပြောတာကိုလိုက်မှတ်တယ်လို့ပဲမှန်ပါပါဒီကလည်းမြင်တယ်လို့ဆွဲတိကသိရင်တတိကလည်းမြင်တယ်ပဲမှတ်လိုက်ပေါ့မှန်ပါဟင်သူပြောတဲ့လူမှတ်လိုက်ပေါ့ပြီးလားမှန်ပါဗျာသူမြင်တာဟုတ်ဟုတ်နောက်တော့အကြောင်းပေါ်လိမ့်မယ်လိုက်တာမှန်ပါမှန်ပါဟင်တရားသူကြီးလည်းသူပြောတာလိုက်မှတ်ချက်ယူကြီးရထင်တယ်မှတ်ချက်ရင်းနဲ့နောက်တော့မှုပေါ်သွားတာပဲဟုတ်ကလားမှန်ပါဗျာကဲပါခင်းရင်လို့ခင်းပါဗျာဟင်မခင်းရင်လားကြီးခင်းရင်နေလို့ခက်တာမှန်ပါဗျာဟုတ်ခင်းနေကြတာပါဗျာဟင်အဖို့မခင်းရင်မူလည်းပြောသေးမှန်ပါဗျာဟင် ဘာခင်းကြီးနေတော့ဖို့ပါဗျာမလွယ်လွယ်ပါဘာကမလွယ်တာဘူးတရားဘက်ကလားဖိုးဘက်ကလားစိတ်ကမလွယ်တာပါဗျာဟောဘယ်နဲ့စိတ်ကမလွယ်တာတော့ဖိုးစိတ်ဖယ်ဖိုးပိုင်တာကြီးဟုတ်ပိုင်တော့ပိုင်နေဗျာစိတ်ကထိတ်မရဩထိတ်မရကြလို့ပါဘယ်နဲ့တော့ဟိုဘာတော့တင်ဝေးကြီးထိတ်မရတော့မင်းမင်းလေးကွာဒီလိုပဲလားမှန်ပါဗျာဟုတ်ကလားဟင်အေးမောင်ကြီးထိတ်မရတော့ဒီတိုင်းပါပဲအေးတော်ကြီးထိတ်မရတော့ဒီတိုင်းပါပဲဟုတ်ကြကဲဟင် ပြီးဖို့တော့ဘယ်သူမှမနိုင်ဘူးပြည့်ရမှာတဲ့ဒီလိုဆိုဖို့လည်းပြည့်ရတော့မှာပေါ့မှန်ပါအနောက်ကုန်းသွားတော့ဒီလိုနဲ့သွားမှာဟုတ်ကလားဟင်အဖိုးတိုင်းနောက်ကုန်းပြစ်ခံရမှာပေါ့မှန်ပါဟင်ဒီလိုပြစ်ခံရမှာနိုင်ဖို့လည်းပြစ်ခံနေနေတာပေါ့ခိုင်းရတဲ့ခါတော့ခိုင်းရတဲ့ခါတော့ပါပဲအဖိုးလက်ချောလိုက်ရခဲ့ပါဟိုအဖိုးသူများကြတော့အဖိုးမဟုတ်မခံဘူးလားမှန်ပါတယ်အဖိုးစိတ်ကလုံးတော့ မဟုတ်မခံဘာလို့ကြံမလို့တော့ဟင်ကြံနိုင်ဘူးတော့ဗျာသူများကြတော့ဖိုးသွားတန်နိုင်ပြီးတော့ဖိုးဖိုးသိဖိုးကြတော့ဘာလို့မတက်ခင်ရမလို့တက်တယ်ဟောတော့ကြိုးစားနေတာဟုတ်ကလားဟင်တက်တယ်ဟောတော့ကြိုးစားနေတာပါဟင်အဲ့ဒါညနေကြတော့သွားပြီမှတ်ကလေးနဲ့သူကြတော့လည်းတောက်ရင်နေရတောက်ရင်သုံးရင်နေရသုံးရင်ဟိုဖရာနဲ့ပတ်သက်တာဖရာပေါ့အရိယာတွေနဲ့ပတ်သက်တာအရိယာတွေလျှောက်တယ်လျှောက်တယ်ပြီးသူ6နိုင်လောက်သွားတယ်ဆိုပါတော့လေအဲ9နိုင်လောက်ကျတော့တရားနာရပြီ တရားနာတော်တို့ပါတော့ဟိုဖရာရှင်ရဲ့ရောင်ကြီးတော်ကလာရောင်ခဲ့သူအေးဟဲ့မှန်ပါဘူးအေးလုံလုံလို့ထွက်တယ်မှန်ပါဘူးတို့ပါတော့မြေကထွက်တဲ့အဖီအေးလုံလုံတော့ရွှေဖြစ်တယ်လို့မှန်ပါဘူးဖရာရှင်ရဲ့စိတ်တော်တကြီးရုပ်တော်တကြီးကအေးတယ်တွေ့အဲ့ဒီကနေရောင်ကြီးတော်ရဲ့တို့ထွက်တာမှန်ပါအဲ့တော့လာရောင်လို့အဲ့တော့လာရောင်ကိုကြည့်တဲ့ခါတို့သေးသေးကိုပဲမြင်ရရလားဟဲ့မမြင်ရပါဘူးဟဲ့မမြင်ရဘူးဗျအဲ့မမြင်ရတဲ့အတွက်တို့ဖီမီညာ ထွန်းရတယ်မှန်ပါဗျာဖျားဖို့လားတို့ဖို့လားဒီရတော့ပါဗျာဟုတ်ကလားမှန်ပါဟင်ဟင်ပါတော့ဖျားနိုင်ကြီးထွန်းပြီးဖျားနဲ့ဖျောင်းနိုင်နဲ့ထားပြခဲ့တာထင်ပါဖျားဖို့လားကြည်ညိုလားကြည်ညိုပါတယ်ဗျာဖျောင်းတဲ့တိုင်းကိုအဲ့လောက်တော့မကြည်ညိုဘူးဟင်ဟင်ဖျောင်းတိုင်းနဲ့ဖျားပဲထားပြခဲ့တာထင်ပါမှန်ပါဗျာဟင်မှန်ပါဗျာဟင်တို့ကိုဖျားဖို့ထင်နေတာကိုဖျားကဘာလို့မလုပ် ဖယောင်းနေထုံးပြီးစာကြည့်မှမဟုတ်ဖ ೇನೆ စကားပြောတာလည်းမဟုတ်ဟုတ်ပါဟုတ်ဟင်ဖယားရှင်ရဲ့ရုပ်ရည်ယူပကာရတော်ကိုဖူးကျင်လို့မှန်ပါအဲ့တော့ဖယောင်းနိုင်ထုံနိုင်ထုံနိုင်တို့ရဒီစီရင်နာပါရမယ်ဗျမှန်ပါထုံနေကြမို့ထုံတာဖြစ်စရာဘူးဟင်အဲ့ထုံတဲ့နေရာမှာလဲတို့ပါတော့ဒီလိုတောင်းနေရထုံရတယ်မှန်ပါဖယားရှင်နဲ့တို့ပရိသတ်နဲ့ကငါးတောင်းတော့ကွာအဲ့ဒါမနီမဝေးလို့ခေါ်မှန်ပါမနီမဝေးမှန်ပါဗျတိတယ်လဲဝေးလို့ဖယားရှင်ကတို့တို့အော်ပြောဘူး ဟင်နီးလုံးတော်လည်းအာဃာတဝရောက်လာကြပြီးတော့မိမိတို့ရဲ့ရှိမှာကိုမာရှိတဲ့ချွေးနာနေအဲ့ဒီအနန္တတိဘုရားရှင်ဒီနှခေါင်းကိုမရောက်ဖျားဘူးတောင်းအဲ့လိုဟင်တို့9တောင်กว่าလောက်ကနေရတယ်မှန်ပါဗျာဟင်ပြီးတော့သူမနေအပ်တဲ့အရာ6ပါးထဲမှာလေထက်ကလည်းမနေရဘူးမှန်ပါဗျာလေထက်ကနေတော့ဘုရားနှခေါင်းတော်ကိုတို့အနန္တရောက်ကုန်မှာပေါ့မှန်ပါတော့လေအောက်ကလည်းဖြစ်တာရှင်းတဲ့ရလည်းမနေရဘူးဟင်ဘုရားရှင်ကမျက်နှာပြောင်တက်ရကြမှန်ပါဘေးကလည်းမနေရဘူး ဘုရားကတို့လှန့်ပြောနောက်ကလည်းမနေအောင်လှန့်ပြောတဲ့တယ်ပဲပြောဟုတ်ကလားအဲ့ဒီအရာ၆ပါးကိုလွှတ်ရတယ်အဲ့တော့တောင်းလဲကြရမယ်ပေါ့လေးအောင်လဲကြရမယ်အဲ့လိုနေရမယ်အဲ့တော့ပရိသတ်ကြီးဒီလောက်များတာတောင်းကြည့်တယ်အကုန်စုနေလို့ရမှာမဟုတ်ဘူးပဲမရပါဘူးဟင်အဲ့တော့ဟိုလေးအောက်ကရလို့သွားနေမယ်လေကလည်းသူတိုက်ချင်တာကဝိတ်တိုက်သွားမှာတက်နေမှာမတက်နိုင်ဘူးအဲ့တော့ဘုရားရှင်နဲ့တို့ပရိသတ်ကြမှာ အမွှေးရှိတဲ့နတ်နာရှိတဲ့ပန်းတွေကိုချားထားရတယ်မှန်ပါပန်းတက်ရခြင်းကြောင့်မှန်ပါဟင်ပါပြီတို့တို့ဘက်ကချွေးနတ်နေကိုကအငြိကြီးနတ်နေဟိုရောက်လာလို့ရှိရင်တို့အငြိကြီးနတ်အရင်ပန်းကနေခါထားအောင်လို့မှန်ပါအဲ့တော့ပန်းကရောတို့ဘူးလားဖျားဘူးလားပြီးတော့ဘုရားဖျားဘူးနဲ့တို့ပါဗျာဖျားပန်းကြိုက်ပုံပေါ်ပါတယ် ဟင်တဏ္ဍာညိုဖရာရုပ်ပဲဖရာကံကြက်တည်မရှိဘူးတဲ့ဟင်ဖရာလာဆင်ပြီးကြည်စားတယ်ဆင်နေကြတာပါဟုတ်ကလားမှန်ပါဗျာဟုတ်လို့လားဗျာကိုကမဟုတ်ပါဘူးဗျာဟင်အိမ်မာနေလဲအိမ်မာမို့ကိုသားလေးသမီးလေးကလေးတွေနဲ့အညီကြီးတွေရှိမှာပေါ့ရှိပါတယ်ဗျာတောင်ဖရာကြောင့်တော့မှပန်းလေးနဲ့ခြားထားရတယ်မှန်ပါဗျာဟင်မှန်ပါဗျာခုတော့အလားလားပြန်လေတော့အနန္တပြောင်းအောင်လားအနန္တပြောင်းအောင်ဟင်မပလာစတိပန်းကြီးတွေတောင်တခါတလေထိုးထားရသေးတယ်ထိုးရပါတယ်ဗျာဟင်မှန်ပါဗျာပြီးတော့ဘာလာဝအနံ့မရှိတဲ့ကောရွက်လှကြီးတွေ ပါရှိပါတယ်ဗျာအဲဘာလို့ဖို့လို့အဲညောင်ဦးလည်းမပြင်းတဲ့ဟုတ်ခင်ကြီးလည်းပါမှာပါဗျာခင်ဗျာဟင်ဟုတ်ဦးလည်းပြုတ်ပြင်းလာတဲ့ခင်ကြီးလည်းပါမှာပါဗျာဟင်ပလာသတိပန်းကြီးဝေယနေလှမ်းကြည့်တော့တကယ်ပန်းကြီးထင်အောင်လှုပ်ထားတာလေမှန်ပါဗျာဟုတ်လည်းမဟုတ်ဘူးမှန်ပါဗျာဟင်နားလည်းပါမရဟုတ်ကလားမှန်ပါဟင်ခင်ကြီးဖျားတော်လာကြည့်ဦးမှာပါဒီလိုပဲနေမှာပါဟုတ်ကလားဟဲ့အဲ့ဒါတို့ဖျားလက်ထက်ကရည်ရွယ်ချက်ကိုမသိလို့ မှန်ပါဗျာမသိလို့ပါဗျာဟင်သူပန်းကနေရလေဟိုဘာတော့မိဘကဒီလိုကနေကြမှာတော့ကလိုက်ခတ်တာထင်တယ်မှန်ပါဗျာမဖြစ်တရားဘူးမှန်ပါဗျာဟင်တို့စေနာမမပိုင်ဒီရဲ့အကျိုးမခံစားရဘူးမှန်ပါဗျာဟင်စဘာတော့စဘာပေါ်ခွေအဆံမဝင်တဲ့အဖြစ်ကိုကြံစိုက်လို့ပေါင်းထုံးတာရှိပါလားမရှိပါဘူးဗျာရှိဘူးဗျာရှိပါဘူးဟင်အခုလည်းစေနာမပိုင်တို့ကိုယ်နဲ့နှုတ်နဲ့လှုပ်တဲ့လှုပ်တရားအဖြစ်မယ်မှန်ပါဗျာတပည့်ဖြစ်မယ်မှန်ပါဗျာစဘာတော့ဖြစ်တယ်လေမှန်ပါဟင်နောက်ထပ်ပြန်ပေါက်မဲ့ တပကောင်းအဆန်ပြည့်တဲ့သဘာမဖြစ်နိုင်ဘူးအဲ့တော့ကိုယ်စေတနာလေးအဲ့လိုသဘောပေါက်ပြီးလုပ်ရင်ကိုလုံးတော့အကျိုးမရနိုင်ဘူးလားရနိုင်ပါလေအဲ့ရနိုင်များမှန်ပါဟင်မှန်ပါလေဒီတို့ဘုရားလက်ထက်ကဝိပဿနာဘုရားလက်ထက်ကထင်တယ်အဲ့ဒီထင်းကုတ်သမားတယောက်ကဖင်းတော့ထင်းမခုတ်စားနဲ့ဘုရားကျင်သွားနိုင်ဘူးမှန်ပါပစ္စည်းရှိတဲ့ပုဂ္ဂိုလ်တွေကတော့သူ့တို့ဝန်စာပိုးနေတဲ့အတွက်ဝန်စာရှာဖို့မလို့ဘုရားရှင်စီသွားကြ တို့ဝိပဿနာဖရာလက်ထက်လောက်ကထင်တာပါပဲမှန်ပါအဲ့တော့ထင်းလို့တမားကသူများတွေတော့သွားတယ်ငါတော့မသွားနိုင်ဘူးမှန်ပါဟင်ကြည်သာသူများတွေတော့ကုသကံကောင်းလိုက်ကြဝုံမြောက်ဝန်တာပေါ့လေကုသကံကောင်းတဲ့ဟာတွေကိုတဲ့သားတွေတော့ဝုံမြောက်လိုက်တယ်မှန်ပါဝုံမြောက်ဝန်တာငါတော့သူလို့မလို့နိုင်ဘူးအဲ့တော့ငါလည်းငါတတ်နိုင်တဲ့ဘက်ကလူမဆိုတိုးထဲမှာသူ့ကသူပွင့်နေတယ်ပင်ကြီးတပင်ကြီးမှန်ပါဟင်အဲ့ဒါကြီးအောက်ကသူ့ဘာတော့ဟိုအပင်လုံးတန်း အပင်လုံးကြီးပေါ့အပေါ်ကြတော့အခက်သေးနဲ့အပွင့်နေနေနေမှာပေါ့ဟုတ်ကလားအဲဒါကြီးကိုပတ်ပတ်လဲကိုရှင်းနေရမှိုက်တယ်ရှင်းသူကသူပေါင်းနေတာကြီးဖို့သူဆိုင်ထားတာမဟုတ်ဘူးတော့အလေးကြပေါက်အဲဒါကြီးကိုရှင်းရှင်းပြီးတော့လက်နှစ်ဖက်နဲ့ရွှေပန်းကန်ကြီးများကန်တစ်ခဲတို့ပေါ့ပင်လုံးကြီးကိုကန်နေဗျကန်ပြီးတော့ဖျားရှင်ရှိရာကိုလှမ်းပြီးတော့အဲဒါအာယုံညုတ်ပြီးတော့သူ့ရဲ့ဒါနဖြင့်လည်းလှုပ်ခဲ့ဘူးတယ်အဲ့ဒီစေတနာတစ်ခုကြောင့် တို့ဒီဝိပါတိဖျားပွင့်တဲ့အချိန်ကစားပြီဒီကောရမဖျားသာသနာတွင်မှာကဘာပေါင်း90တကဘာလို့ဆိုပါသဗျာအဲ့ဒီ90တကဘာလုံးအပင်ရောက်ခဲ့ဘူးတဲ့မှန်ပါဗျာဒီဘဝနဲ့နာဘဝပဲသူရောက်ခဲ့ဘူးတဲ့မှန်ပါဗျာဆင်းရဲတယ်ဆိုတော့သူမကြားခဲ့ဘူးမှန်ပါဗျာဒီဘဝမှာအဲ့ဒီတခါလေးသူ့စေရနာလေးအစရောက်နေလုတ်ခဲ့ဘူးတဲ့အဆံပြည့်မျိုးစီကဒီမှာယဟနာလာဖြစ်တယ်မှန်ပါအဲ့ဒီရဲ့စေတနာသေးလေဒီမှာမဲ့ရဖို့ရမျိုးသေးလာဖြစ်တာမှန်ပါဒါမို့တို့ဟိုစာရဲကြတော့သူ့ကို ဟိုသာသနာဝင်မှတ်တမ်းကြတော့ပုဗ္ဗဒုက္ခမထီလို့ပြီးခဲ့ပါဗျာဟေးပုဗ္ဗဒုက္ခဆိုတာပန်းပိန်တယ်ပုဗ္ဗဆိုတာပန်းဒုက္ခဆိုတာတစ်ပင်းပွင့်နေတဲ့ပန်းတစ်ပင်ကြီးကိုတခါအဲ့လိုလက်ကလေးနဲ့ခြင်ပြီးတော့ဖျားကျင်ကိုသူ့စေနာပါပါလူခဲ့ဘူးတဲ့ကုသိုလ်လေးကြောင့်ရလို့ပုဗ္ဗဒုက္ခမထီမှန်ပါဗျာဟုတ်ကလားမှန်ပါဗျာဟေးမှန်ပါဗျာအဲ့ဒါကိုတို့ဟိုဒီစေနာလေးပါတော့ကျုပ်ပြီးသွားတာမဟုတ်ဘူးလားမှန်ပါဗျာဟေးမှန်ပါဗျာဟေးအဲတို့ဒီလို့တဲ့နေရာအဲ့လိုစေနာပါလားဟဲ့မပါကြပါဘူးဗျာ ခင်းကြီးတယောက်နေမှာပါဗျာခင်ဗျာကိုလုံးရမထုတ်ပါနဲ့ပါဆန္ဒတယောက်ပါမှာပါဟင်ဟင်အဲ့တော့ဘုရားလက်ထက်ကအဲ့ဒါတရားနာတာနေ့ကိုဟင်သူတို့ရဲ့နာမ်တတိဟိုတွေ့ပြီကိုဘုရားရှင်စီကိုမရောက်အောင်ပန်းနဲ့ချတာဟုတ်ကလားအဲပန်းပြီးသူ့လက်ထက်တုန်းကတော့နတ်နာဖြူတို့ကရမတ်တို့နေမှာပေါ့ကွယ်အဲ့ဒီအမုံလေးတွေကိုလောဘကွက်တဲ့ထက်မီရှိုးအဲ့ဒါလေးတွေတောင်းကမနီမဝေးနေလုံးတော့လည်းပုံသွားမှာပေါ့မှန်ပါဗျာ ဟင်ကတ်တော်ထင်ရှားဘုရားကဲသို့ရုပ်ပွားဖြစ်တော်လည်းပဲဆက်ကူကြပဲဖြစ်ဖြစ်တို့ဒီဟာကိုဟိုတက်ရှိထင်ရှားဘုရားကဲသို့တို့စေတနာထားနိုင်ရင်တို့ရမှာရှိတယ်ပဲဘုရားရှိတော်ကလည်းအတူတူပဲမှန်ပါဗျာဟင်တွေ့တော်ပုံတော်ကိုကြည့်ပြီးရင်ဘုရားတက်တော်ထင်ရှားရှိတဲ့နေရာသိပူပါမယ်မှန်ပါအဲ့တော့ပုံတော်ဒီတို့မျိုးဥပမာနဲ့ပြောရင်တော့တယ်လီဖုန်းနံပါတ်ပဲမှန်ပါဟင်တယ်လီဖုန်းနံပါတ်လဲပြီးရင်တယ်လီဖုန်းနံပါတ်အာရုံပြုပြောသလားဟိုတစ်ဖက်ဟင် ကိုပြောလို့တဲ့ပိုင်ရှင်ကိုအာယုံပြုပြောသလားဟုတ်ကလားဟဲ့အခုတို့ကြတော့ဟောဖရာကိုအာယုံပြုပြီးတော့လှူတာလားဒီရုပ်တုကြီးပဲတယ်လီဖုန်းနံပါတ်တင်ကြည့်လှူနေတာတယ်လီဖုန်းနံပါတ်တင်ကြည့်လို့ရုပ်တုကြီးကြည့်လို့ရပါဗျခမအိမ်နေနေမှာပါဗျသူမအိမ်တော့ဒီလိုဟုတ်မှာမတူပါဘူးမသိတော့မသိပါဘူးဗျသူမအိမ်ဟင်ဟုတ်ကလားဗျဟုတ်ပါဗျဟင်အဲ့ဒါတော့တောင်းတိပြည်သူပြည်သားတွေလုပ်ပုံလို့လေမှန်ပါဗျအဲ့တော့ဒီအိမ်မှာဘုရားကျောင်းဆောင်ထားတာကလည်းအဲ့ဒါတောင်းတိပြည်သူပြည်သားမှန်ပါဗျအဲအများဆုံးကတော့ဝိတာခာ အနာတွေသူတို့ကဘုရားနဲ့ရင်းနှီးတဲ့တကားတွေအဲ့ဒါဝိတာခါကဘုရားကြွလာရင်တရင်သုံးဖို့သူ့ရဲ့အိမ်ဦးမှာကျောင်းတော်တစ်ခုအိမ်နဲ့ဆက်ပြီးတော့လုပ်ထားတယ်မှန်ပါဗျာအဲ့ဒါရှင်မသာရိပုတ္တကိုတော်ကြီးလာလို့လည်းထိုင်ဝင်ဖြစ်ပြမှန်ပါဗျာဘုရားကလွဲလို့မှန်ပါဗျာအဲ့တော့အိမ်ကြွလာရင်လည်းအဲ့လိုပန်းနေနေမှန်ပါဗျာသူ့အိမ်မိသားစုကအငြိကြည်တယ်မှန်ပါဗျာခုနကဘုရားစီစီကိုကုမာဆိုလို့မှန်ပါဗျာပန်းများနဲ့နာနာများနဲ့မှန်ပါဗျာဟုတ်ကလားဗျာအဲ့ဒါအတွက်လုပ်ထားတာဒါမှမဟုတ်အခုကဲမှာဟိုဗုဒ္ဓဘာသာမိဘ စမွေးတဲ့သားသမီးရဲ့အိမ်တိုင်းဘုရားကျောင်းဆောင်လေးတွေရှိကြတာရှိကြပါလားအဲ့ဒါဝိသကထုံးသမ်းတာအနာတွင်းလို့ထုံးသမ်းတာမှန်ပါဗျာဟုတ်ကလားမှန်ပါဗျာအဲ့တော့တို့တရားနာတဲ့ခါကျတော့ဟောပန်းနေရှိရချထားရတယ်မှန်ပါအဲ့ဒီကနေပြီးအမွှေးရှိတဲ့ခုနကနာငါပြူကရမတ်တို့ဟူမီရှုအဲ့ဒါလေးနဲ့ထားရတယ်ဟင်အော်မိကြတော့ဟိုခုနက9000กว่าတောက်နေရထုံးရတယ်အနာနာကထုံးကိုရှိတဲ့တွေကထုံးတော့ကိုခံနိုင်မလားခံနိုင်ပါဘူးဗျာဟေးကိုလိုသဘောထားရမှာပေါ့ရုပ်ထုတင်ထားတယ် မှန်ပါဗျာခုနလည်းရုပ်ထုတင်မထားနဲ့မှန်ပါဗျာဟင်တက်တော်တင်ရှားကဲတို့ထားရမယ်မှန်ပါအဲဘုရားတက်တော်တင်ရှားအဲ့ဒီရှိတဲ့ကထွန်းရဲသလားမှန်ပါအဲကပ်ပြီးတော့ထွန်းရဲသလားထွန်းရဲပါဗျာဟင်အတွဲပါဗျာအဲ့ဒါဘုရားနာကပ်ပြီးတော့ထွန်းရဲသလားအတွဲပါအတွဲပါဗျာအတွဲပါဟင်အတွဲပါအဲ့ထွန်းရဲဘူးဗျာဟင်ရှိတဲ့ကထွန်းရဲဘူးအနာနာတကထွန်းရဲဘူးအတွဲပါအေးတို့ဒီစက်ကူချက်ပဲဖြစ်ပါစေမှန်ပါဗျာဟင်မှန်ပါဗျာအဲရုပ်တုတော်ပဲဖြစ်ပါစေဖရာကဲဆိုသဘောထားပြီအဲ့လိုယူသေးရတယ်မှန်ပါဗျာ ဟင်အဲ့ဒါမှခါရဝမြောက်တော့ကိုယ်ွယ်နေမှန်ပါဟင်အဲ့လိုလုပ်ကြတာဗျအဲ့ဒါပြီးတော့ဟောတရားနာဗျမှန်ပါဖရာရှင်ကလည်းသူနဲ့တင်ရတင်ရဟောဗျမှန်ပါဟောပြီးတော့မှတနေ့တာဒုလုပ်တဲ့လုပ်တွေဒုမှတ်ခဲ့တဲ့မှတ်တမ်းတွေကိုပြန်လျှောက်တာတာမှတ်တယ်မှတ်တော့ခြေတော့ကြွားလိုက်တော့ဘယ်လိုဖြစ်သွားတယ်ဗျမှန်ပါလှမ်းလိုက်တဲ့အခါဘယ်လိုဖြစ်သွားတယ်ဗျချလိုက်တော့ဘယ်လိုဗျထိသွားတော့ဘယ်နဲ့ဗျလျှေากမှန်ပါဗျဟင်မှန်ပါဘယ်လမ်းတော့ဘယ်လိုဗျညာလမ်းတော့ဘယ်လိုဗျမှန်ပါ သွားတာရဲ့အကြောင်းလေအဲဒီလိုဆိုသမီးဘယ်လိုလေးအာယုံပြုလိုက်ကွတာရေးဒါဆိုဘယ်လိုအာယုံပြုလိုက်တပ်ပြင်ပြလိုက်တယ်ဒါပဲမှန်ပါညနေကြလေမှန်ပါအဲဒါလေးအာယုံပြုဒါလေးဒီလိုလုပ်ခဲ့မှန်ပါတခါလေတော့မြင်နာမှလိုက်တယ်ဗျာအဲအဖေးရုပ်ကလေးကတိုက်တော့မျက်တောင်လေးဘယ်လိုဗျာဒီကနေ့ဘယ်လိုဖြစ်သွားတယ်ဟုတ်ကလားအတန်လေးမှတ်တဲ့ပုဂ္ဂိုလ်လေးဒီတိုင်းပေါ့အနာလေးတကူရှူရင်းနဲ့မှတ်တဲ့ပုဂ္ဂိုလ်လေးဒီတိုင်းပေါ့ဝါတဲ့နေရာမှတ်တဲ့ပုဂ္ဂိုလ်ဝါတဲ့ခါပဲလို့အန်လေးမှလိုက်တော့ဘယ်လိုအန်လေးပြန်ချလိုက်တော့ဘယ်နဲ့ဟုတ်ကလားဗျာညှို့ချလိုက်တော့ဘယ်လိုဖြစ်သွားတယ် ကိုသားတာကိုမှတ်ပြီးဒါပဲပြန်လျှောက်တာမှန်ပါအဲ့ဒါတရားသိက္ခာနာပဲမှန်ပါဟင်မှန်ပါကိုလုံးတဲ့လုံးတယ်လေကိုတနေ့တာမှတ်ခဲ့တဲ့အမှတ်တယ်မှန်ပါအဲ့ဒါပြန်လျှောက်တယ်အဲ့ဒါသူဘယ်လိုအာယုပြုဘယ်လိုဆက်မှဒါဆိုကောင်းဟိအာယုမနဲ့ဆက်ကြိုးစားဒါဆိုဝရိယလိုတည်တဲ့နည်းနည်းလျှော့လိုက်တွေးလိုက်အဲ့ဒါလေးခိုင်းတာပဲအဲ့ဒါတာဝတိပြည်သူပြည်သားတွေကအဲ့လိုလုပ်သွားတာဒီလိုနဲ့ဆယ်နှစ်နဲ့ဆယ်သုံးနှစ်သားသမီးတို့တော်တာပါနေကဲတရားပဲခက်သလားမခက်ပါဘူး ကဲတို့ဘယ်သူဘက်ကခက်တာလဲဒီရောဘက်ကခက်တာဟုတ်ကလားမှန်ပါဗျာအဟုတ်ဘယ်သူခက်တာအဟုတ်ဘယ်သူခက်တာတော့ဘက်ကခက်တာဟောအစိတ်ကခက်တာနဲ့တူပါတယ်ဘုရားမှန်ပါဟုတ်ကလားဘုမနိုင်တော့ဘူးပေါ့အဖိုးစိတ်ဖို့မနိုင်တော့ဘူးပေါ့။ရောကြိုးစားရမှာပါ။ဟုတ်ကလား။ဟင်အဖိုးမီးရောသူသူစိတ်ထင်ရခရက်မီးရတယ်သွားတာထင်တယ်။မှန်ပါလေ။ဟင်သူထင်ရသွားတာ။သူထင်ရသွားတာ။ဟင်သူလှုပ်ချင်တာကြဘယ်လိုကလေးက။သူလှုပ်ချင်တာပါပဲ အဲ့တော့အဖုန်ကြီးလေးနဲ့ဖုန်းနဲ့ဘယ်နဲ့တူတူပဲလားမတူဘူးခင်ဗျာဘယ်လိုမတူတာတော့အဖိုးစိတ်ကလည်းလိုပဲမဟုတ်ဘူးလားအဖိုးစိတ်မှမနိုင်လားစိတ်ကတော့အဲ့လိုတူတူပါဗျာဟုတ်ပါတယ်ဗျာဟင်စိတ်ကတော့အင်းအော်မီးလေးလည်းသူစိတ်ထင်တာရှောက်လောက်တာထင်တယ်မှန်ပါဗျာသူစိတ်သူနိုင်လားမနိုင်ပါဘူးအဖိုးရောစိတ်ခိုင်းတာလုံတာထင်တယ်နိုင်လားမှန်ပါဗျာမနိုင်ပါဘူးနိုင်အဖိုးပဲတော့မီးနဲ့ဖိုးကျွဲတူလားမဲတူကြနေပါဟုတ်ကဲ့လားမီးကတောင်နေနေကြီးမလားလို့ ဟင်ဟင်ညီကအတောင်နဲ့နဲ့ကြီးမလားတော့ကြီးမယ်ဆိုကြီးရတာဟုတ်ကလားဗျာဟင်ကိုယ်စိတ်ကိုမလုံးမနိုင်ရမှာတော့ဗျာအဲအဲ့ဒါတို့တာဝတိပြည်သူပြည်သားတွေဒီအမှတ်ကလေးနဲ့ကိုလုတ်တဲ့လူကလေးတွေမှတ်သွားတာပါပဲဟုတ်ကလားမှန်ပါအဲ့တော့တို့လည်းဒီကိုလုတ်တဲ့လူကလေးနောက်ကနေပြီးအစွဲသိကသိစွဲသိကဒါကြက်ဆိုရင်လည်းလိုက်မှမှသိမှန်ပါဒါဝက်ဆိုလည်းလိုက်မှမင်းတို့လည်းငါမယုံဘယ်လိုဝက်တော့မင်းတို့လည်းငါမယုံကြက်ဆိုလည်းငါမယုံဟုတ်ကလားအဲ့ဒါတို့လိုက်မှတ်တာပဲမှန်ပါ အဲ့ဒါတရားတွေပဲဟင်အဲ့တော့ဒုဘက်ကခက်နေတာကတရားကိုတရားမှမသိတာအဲ့ဒါဒုက္ခနေကြတာထင်တယ်ပြီးတော့တရားရဲ့တန်ဖိုးကိုထမင်းတစ်လုံးလောက်တော့မလိုက်နာနိုင်လားအဲ့ဒါဒုက္ခနေတာဟင်ဒီအခက်ကလေးနှစ်ခုကိုတို့ဖြည့်ရှင်းလိုက်လို့ရှိရင်တာဝတိပြည်သူပြည်သားတွေဒီလိုလုပ်ရင်တို့လည်းရရမှာပေါ့အမှန်တို့အတွက်ဒီသာသနာထားခဲ့တာမဟုတ်ဘူးလားအမှန်ဟင်ဒီသာသနာဘာလို့ထားခဲ့တယ်လို့တို့အတွက်ထားခဲ့တာအမှန်ဟင်တို့ဘုထားခဲ့တာတို့လုံတို့ရမှာပဲ ဟုတ်ကလားပဲဟင်အဲ့တော့ဘုရားရှင်လက်ထက်တုန်းက မနေ့မှာဆွမ်းညနေမှာဖီမီပန်းနေကြီးချာအဲ့ဒါဘုရားဝတ်တီလုတ်လုတ်ပြီးဂျန်တဲ့ချိန်အမတ်ကလေးနဲ့လောကီကိစ္စလုတ်တာမှန်ပါအဲ့ဒါလိုက်ပြီးတို့လည်းမနေ့မှာဆွမ်းတယ်နေမှန်ပါဟင်မှန်ပါအဲ့တော့ဆွမ်းကြတော့ဘုရားကတော့ဘယ်လောက်ကြီးတော့မလားဆွမ်းပကံကလေးလေးပါဗျာဖခင်လက်ထက်တုန်းကအဲ့ဒါလေးနဲ့သွားကန်ရဲမလားမကန်ရဲပါဘူးဗျာခုတော့မပြောလို့ ခုတော့ရုပ်ပါတော့အာရုံမပြုလိုက်ကြသေးလို့ပါဗျာဟုတ်ကလားဗျာမှန်ပါဗျာဟင်ပကံလေးကသေးသေးလေးပါဟင်တို့မိကစားတဲ့ခွက်နဲ့ဖျားစားတဲ့ခွက်ဖျားကကြီးတော့မိကစားတဲ့ခွက်ကကြီးပါတယ်ဗျာဟုတ်ပါမလားဟုတ်ပါတယ်ဗျာတိုင်းတို့ဘာတို့ဖျားကိုမီးတော့တော့မကြည်ညိုသေးဘူးဟုတ်ဖျားနဲ့မီးဘသူပိုကြည်ညိုတော့မီးကိုကြည်ညိုနေရတာပါဟုတ်ဟုတ်မေလို့မရတော့ဘူးကြည်ညိုရကြတာပါဗျာဟင်တိုင်းဖို့ဗုဒ္ဓဘာသာလားမီးဘာသာလား မိပါလားဟုတ်ဗျာဘယ်လိုကမိပါလားလဲပြောကုန်ပြီဖို့တော့ဟင်ဒါပြေဟိုတို့ဘာတော့တကောင်စင်းစစ်တော့လာလိမ့်မယ်ကိုယ်ွယ်ဒီဘာသာဘာတော့ဆိုရင်ကိုယ်ဘယ်လိုပြောဒီဘာသာကိုပါမလားဘုဟင်ဟုတ်ဗျာဖို့လိမ့်မြန်ပြီကိုယ်ွယ်တော့မြည်အမိခံတော့ဘူးတော့ပါလားဟင်ဟင်ဟင်တို့သတိဖြစ်နေတယ်ကွယ်မှန်ပါဟင် တို့တတိဖြစ်နေတယ်တတိနဲ့မလုပ်ပါဘူးတက်တော်တင်ရှားဘုရားကဲဆိုအာယုပြုလို့တို့ရန်ကုန်မှာဆိုလို့ရှိရင်အဲ့ဒီဆုံးကလို့ရှိရင်သူတို့သားတဲ့တိုင်ကပ်တာကပ်ပြီးတို့သီလရှိတဲ့ပုဂ္ဂိုလ်ဆိုရင်ကိုယ်ဆောက်တည်ထားတဲ့သီလကိုအာယုပြုပြီးစားရပါတယ်နတ်တင်မုံတော်စားရသေးတာဘာလို့ဆုံးတော့ပဲမစားရရမှာတော့ဟင်ဟင်အဲတို့တို့ဟိုတော့မှနေတဲ့တန်ဃာတွေဒါနဲ့ပဲဟိုဆုံးတော့ကတ်တာပဲဒါနဲ့ပဲစားရတာပဲမဟုတ်ဘူးလားဟုတ်ကဲ့ အဲဟိုတို့နတ်တိမောင်စားရတယ်ဘုရားဆုံးတော်ကသူမှစားရင်ကြောင်ဟုတ်ကလားမှန်ပါဗျာအဲ့တော့တို့ဟိုတကယ်လို့ကိုကသီလဆောက်တည်ထားတာမရှိလို့ရှင်အဲ့ဒီဘုရားဆုံးတော်ကချင်းတို့တောက်တော်ကြီးချမ်းလဲခြင်းအဲ့ဒီဝေယဝိသကိုလုတ်တဲ့ဝေယဝိသဂုံကိုအာယုံပြုပြီးစားရတယ်မှန်ပါဗျာဟင်ဒါဖရာဆုံးတော့ကွယ်ကိုစားအန်တရပူတောင်ကင်းပါသေးဗျာမှန်ပါဗျာဟင်မှန်ပါဗျာအဲ့တော့လွန့်ပြဖို့လည်းမလိုပါဘူးဗျာမှန်ပါပါပြစရာလိုသေးတော့မလိုပါဘူးဟုတ်ကလားဟဲ့အေးအဲ့တော့ဖရာ တို့ကိုတတိလေးမလုပ်ပါနဲ့ပါလို့လို့အာကြသောသာဓုသာဓုသာ